ယနေ့သာသနာတော်တက္ကရာ2560ခုနှစ်ကောဇာတက္ကရာ1388ခုနှစ်ခရစ်နှစ်2016မေလ26ရက်ဇာတာပရိနိယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ ဓမ္မန္တဝိဟာရကျောင်းတိုက်ကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ဤအချိန်ပြည့်9ရက်တရားစခန်းပွဲမှာလာရောက်ပြီးတော့မဟာသတိပဋ္ဌာန်ဝိပဿနာတရားများကိုရှုပွားအားထုတ်ကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလှူပေးဝေမဲ့တရားတော်ကတော့ ဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်တရားတော်ဒီတရားတော်ကိုဘုန်းကြီးတို့အဆက်လိုက်ဟောကြားပေးနေပါတယ်ဒီတရားတော်ဟာတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုခြေခံပြီးတော့မှအစာပိုင်းရဲ့အလယ်ပိုင်းရဲ့အဆုံးပိုင်းရဲ့ဆိုတဲ့အပိုင်း၃ပိုင်းနဲ့ကဘုန်းကြီးနန်းနယ်ပိုင်းချိန်မှာဆိုရင် အလယ်ပိုင်းကိုဘုန်းကြီးဟောကြားပေးနေပါတယ်တတိပဋ္ဌာန်တရားသုတ်တန်ကြီးရဲ့အလယ်ပိုင်းဟာကျင့်စဉ်တရားတော်များဖြစ်ပါတယ်ဗာတရားတော်များလဲကျင့်စဉ်တရားတော်တွေတရားရိပ်တာဝင်ပြီးတော့တရားအထုတ်ကြတဲ့ပုဂ္ဂိုလ်များဟာဒီကျင့်စဉ်ဖြစ်တယ်တတိပဋ္ဌာန်ရှုနည်းမှတ်နည်းမှပြည့်ပြည့်စုံစုံသဘောပေါက်မသွားလို့ရှိရင် လာရအကျိုးနှံ့မှာမဟုတ်ပါဘူးတရားစကားဝင်ရအကျိုးနှံ့မှာမဟုတ်ဘုန်းကြီးတို့ညွှန်ကြားတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းသာသဘောပေါက်နားလည်ပြီးတော့ကျင့်ကြံပွားများအားထုတ်နေမယ်ဆိုရင်မိမိတို့နေလဲနေတတ်သွားမယ်သိလဲသိတတ်သွားမယ် ဒီအမေရိကန်နိုင်ငံမှာရောက်ရှိနေကြတဲ့အားလုံးအသက်အရွယ်ကြီးရင်းကြတဲ့ပုဂ္ဂိုလ်များပြည်ပရဲ့စကားလည်းအပြည့်အဝမတက်ကြွအိမ်မှာရှိတဲ့သားတွေသမီးတွေအားလုံးကလည်းသူ့အလုံးနဲ့သူမြည်တွေဆိုတာနဲ့သူเจ้าနဲ့သူအိမ်မှာဟာတယောက်တည်းအထီးကျန်ပြီးတော့ဖုံမဲ့နေတတ်ပါ ဟောဒီတတိပဋ္ဌာန်တရားကျင့်စဉ်အဖော်လေးသာရှိသွားရင် တခြားအဖော်မလိုတော့တရားအဖော်လေးနဲ့နေမယ်။ဘာနဲ့နေမှာလဲ။တရားအဖော်လေးနဲ့နေမယ်။ဘုန်းကြီးရဲ့မြန်မာနိုင်ငံလုံးကဘုန်းကြီးစီမှာဒီအမေရိကန်နိုင်ငံကို သွားတော့မယ်ဆိုတဲ့အခါကျတော့တကယ်ကိုတရုတ်စစ်စစ် ဗမာလူတောင်မှသိကျွမ်းကျင်စွာမပြောတတ်ပါဘူးမြန်မာနိုင်ငံနေပြီမဲ့အဲ့ဒီဒကမာကြီးဟာသူ့မိတ်ဆွေတယောက်ရဲ့မိတ်ဆွေရဲ့ကောင်းမှုကြောင့်နင်အဲ့ဒီရောက်သွားလို့ရှိရင်တဲ့နင်မှာတားတွေသမီးတွေကတော့အများကြီးပဲဒါပေမဲ့သူတို့ကသူတို့အလုပ်နဲ့သူတို့နင်ဒုက္ခရောက်လိမ့်မယ်အဲ့ဒီမှာငါနဲ့လိုက်ပြီးတော့ဟောဒီမှာတရားလေးအားထုတ်နင်တရားလေးနဲ့နေတတ်အောင်ဆိုပြီးတော့ခေါ်လာတယ်ဘုန်းကြီးရိတ်တာ အဲ့ဒီချိန်တုန်းကဘုန်းကြီးရဲ့ရွှေမင်းဝန်ရိတ်တံဟာတီထောင်စားဖြစ်တဲ့အတွက်ဘာမှမပြည့်စုံသေးပါဘူးအဲ့ဒီမပြည့်စုံသေးတဲ့အချိန်မှာပဲဒီဓမ္မကြီးတရားလာဝင်တယ်နှစ်ကြိမ်ဝင်တယ်ပေါ့10ရက်10ရက်နှစ်ကြိမ်ဝင်သွားတယ်အဲ့ဒီဝင်သွားပြီးတော့ဒီသားတွေသမီးတွေကဒီအမေရိကန်မှာ၈ယောက်တောင်ရှိပါတယ် သားသမီး9ယောက်တည်းကမြန်မာနိုင်ငံမှာ1ယောက်ပဲရှိပါတယ်ဒီအမေရိကန်မှာ6ယောက်ရှိတဲ့အခါကျတော့ဒီမှာခေါ်သွားအစာပိုင်းတုန်းကတော့ဒကာကြီးပါရှိနေတဲ့အခါကျတော့ဒကာကြီးကအင်္ဂလိပ်လိုကျွမ်းကျင်ကျင်မတတ်ပေမဲ့တရုတ်လိုကျွမ်းတယ်အဲ့လိုကျွမ်းတဲ့အတွက်ကြောင့်မို့ဒကာကြီးနဲ့နှစ်ယောက်သားသားတွေသမီးတွေကအလုပ်သွားကြမိတွေကကြောင်းသွားကြသူတို့နှစ်ယောက်ကအပြင်လေးထွက်လိုက်ဗညာလေးသွားလိုက်စားတော့ဆိုင်လေးသွားစားလိုက် နေရတာဖော်ရှိနေတရားကြီးရှိနေတဲ့အတွက်ကြောင့်မို့ဘာမှမလူလေသေးမရှိဘူးသူ့အတွက်ကပြည့်စုံနေတယ်လို့ပဲအောင်မရနောက်တရားကြီးကွယ်လွန်သွားတယ်အဲဒီလိုကွယ်လွန်သွားတဲ့အချိန်မှာဒကမကြီးတရားအုပ်ထဲရှိတဲ့အခါကျတော့သားသမီးတွေကလည်းပဲမနဲ့မိုးလင်းကမိုးချုပ်မိမိစားဖို့အတွက်ဥမာရေကတိတာတွေမှာထည့်ထားခဲ့တယ်ဒါမှမဟုတ်စပွဲပေါ်မှာပြင်ဆင်ပြီးအုပ်ဆောင်အုပ်ထားခဲ့ကိုဟာကိုပဲအဲ့ဒီဟာကိုလံပြီးဖွင့်ပြီးစား နေမှာဆိုရင်လည်းကိုတယောက်သေးပဲမြည်ဖြစ်တဲ့ပုဂ္ဂိုလ်များကလည်းကြောင်းသွားကြောင်းကပြန်လာရင်လည်းပဲသူခန်းနဲ့သူတန်းဝင်ပြီးတော့သူဟာသူဂိမ်းကစားနေတာအဲဒီလိုဆိုတော့ဒီဖွားကြီးဟာတိတ်ထီးကြံတယောက်တည်းအဖေါ်ဆိုတာလည်းပဲဘုန်းကြီးတို့မြန်မာနိုင်ငံလိုအိမ်နန်းကြီးချင်းအဖေါ်မရှိဘူးအဲဒီလိုအဖေါ်မရှိတဲ့အခါကလည်းကြတော့တယောက်တည်းဖြစ်နေတာဘုန်းကြီးက2009ခုနှစ်ကဒီရောက်ပါတယ် အဲဒီကိုဘုန်းကြီးကိုအလီဘက်မှာပင်းတဲ့ပုဂ္ဂိုလ်ကပင်းလို့အဲ့ဒီအလီကိုရောက်သွားတဲ့အခါကျတော့ဘုန်းကြီးရောက်တယ်ဆိုတဲ့တည်င်းကြားတာနဲ့ဒီဒီမာကြီးကဘုန်းကြီးစီကိုတင်ပုတ်ခိုင်းပါတယ်ဒါနဲ့တမီးတယ်ဘုန်းကြီးစီပုတ်ခိုင်းပြီးဘုန်းကြီးတွေ့တယ်ဆိုတာနဲ့ပဲအတင်းငိုတော့တာငိုပြီးတော့ငါဆရာတော်နဲ့မြန်မာနိုင်ငံပြန်လိုက်မယ်ငါ့ကိုထည့်ပြီးငါ့ကိုထည့်ပြီးငါဆရာတော်နဲ့ပြန်လိုက်မယ် အဲ့ဒါသားရိသမီးတွေကအမေအမေကိုသားပြုစုတယ်နော်သမီးတို့ပြုစုတယ်နော် ပြောတယ်မရဘူးငါပြန်ညင်တယ်ငါ့ကိုထည့်ပေးဒါနဲ့ဘုန်းကြီးကဒကမာကြီးနာဒကမာကြီးကအသက်80ကျော်ပါပြီဒကမာကြီးနာကပ်ပြီးတော့ဒကမာကြီးဒီမှာကသားသမီး၈ယောက်ရှိတယ်နော်မြန်မာနိုင်ငံမှာကတယောက်ထင်းရဲ့ဒကမာကြီးကိုဘယ်သူကပြုစုမလဲ ဟိုကလည်းပဲဝန်တန်းတော့သူခင်မုံကသူဘာမှပြုစုနိုင်မှာမဟုတ်ဘူးသမီးလေးကလည်းစီချောင်းတက်တယ်အဲ့တော့ပြုစုနိုင်မှာမဟုတ်ဘူးဒီမှာကပူပြီးအဆင်ပြေမယ်ဆိုတော့ဒီမှာသူတို့ကမနေ့ကမိုးလင်းကမိုးရှုပ်ထွက်သွားကြတာသူတယောက်တည်းရေဘုန်းကြီးကပြောတယ်ဒီမှာမြီးတွေရှိတယ်လေလို့မြီးတွေက မိတွေကလေတဲ့သူတို့ဟာသူတို့ပြန်လာပြန်ဝင်ထွက်သွားလာသူခန်းသူဝင်လာပဲတရားမှတနေ့လုံးနေလို့စကားတခွန်းမှမပြောရဘူးတဲ့သူကဲအထီးကျန်လိုက်တာတခွန်းမှစကားမပြောအောင်ညဗျာဘုန်းကြီးကပြောတယ်ဘုန်းကြီးလည်းကိုသိတဲ့လောက်ပြောရတာပေါ့အဲ့ဒီတော့ကရောက်ရောက်စနှစ်ကိုဒါရီသမီးတွေလောက်ကပြန်လာတဲ့ကတည်းကမကြီးလည်း သူတို့ကတဲ့ဒီဟာအိတ်ချိန်လောက်မှပြန်လာတယ်စားတော့လည်းပဲကိုယ့်ဟာကိုယ်ဖွင့်ပြီးတော့ယူပြီးစားရတယ်စားပြီးကိုကအိတ်ချိန်လောက်ကြောင့်သူတို့ပြန်ရောက်လာပြီတကားတခွန်းမှပြောရဘူးဟောအဲ့ဒီလို့ဆိုတော့ဘုန်းကြီးကဟာဟုတ်သားပါလားတယောက်တည်းထီကြလိုက်တာဒါနဲ့ဘုန်းကြီးမှတခါပြန်ပြီးတော့သားသမီးတွေနဲ့ပြန်ပြီးဆွေးနွေးရပြန်တယ် ဒကမာကြီးကအတင်းတွေ့ကပ်ပြီးတော့ဆရာတော်နဲ့မြန်မာနိုင်ငံလိုက်မယ်မြန်မာနိုင်ငံကိုထည့်ပေးပဲပြောငိုးယူနေတာဆိုတော့ဒါနဲ့ပဲသားသမီးတွေကိုဘုန်းကြီးကစုပြီးတော့ခမည်းတော်ရဲ့အိမ်တော်တဲ့ဘယ်နှယောက်လူလွတ်ဘယ်နှယောက်တုံးဘုန်းကြီးကလည်းစစ်ရတော့တာအကုန်လုံးအိမ်တော်တဲ့ဘယ်နှယောက်လူလွတ်ဘယ်နှယောက်တုံးဆိုတော့လူလွတ်က3ယောက်ရှိတယ်အိမ်တော်တဲ့က9ယောက်ရှိတယ်ဟုတ်ပြီဒီလိုဆိုရင်တို့လူလွတ်ကလူပြိုကြီးတွေလားပြိုကြီးတွေလားဆိုတော့သူတို့က ဟိုမြို့သမီးက၄ယောက်မြို့သား၄ယောက်အဲဒီမှာမြန်မာနိုင်ငံကမြို့သမီး၁ယောက်ကျန်တယ်အဲဒီလိုဆိုတော့အဲဒီမှာမြို့သမီး၂ယောက်နဲ့မြို့သား၁ယောက်လူလောက်ကမေနဲ့နေတယ်ဆိုတော့ကောင်းပြီဒီလိုဆိုရင်ဟိုသားသမီးရှိတဲ့မိသားစုကတော့ထားတော့ကဲဒီထဲကလူလွတ်၃ယောက်က၁ယောက်ကအလုတ်ချိန်ပြောင်းဖို့လိုအပ်ပြီလို့ဘုန်းကြီးကပြောတယ်အလုတ်ချိန်လေးပြောင်းမှညာဘိုင်းအလုတ်စီဆိုတာလည်းဒီမှာရှိတယ်လို့ပြောပါတယ် နေပိုင်းကိုအမေနဲ့အတူနေပြီးညပိုင်းကိုအဲ့ဒီမှာအလုပ်လုပ်အဲ့ဒီလိုဆိုရင်ဒီအမေကသူ့မှာအဖော်ရှိနေတယ်သူ့ကိုပြုစုမဲ့သမီးရှိတယ်စားတော့ပြင်ဆင်ကျွေးမဲ့သမီးရှိတယ်ကုစားတရားဆိုလို့လည်းပဲဒီအသက်အရွယ်ကြီး80ကျော်ဟိုလိုနှွေးဒီလိုနှွေးလည်းမလို့တတ်မျက်စိကလည်းကောင်းကောင်းမကြည်လင်းအဲ့ဒီလိုဆိုတော့လို့အစားအသောက်မှလည်းပဲဒီမှာထားခဲ့တဲ့အတိုင်းပဲအေးအေးဒီတိုင်းစားရမှာပဲ ပူပူနွေးနွေးလေးစားရတာမဟုတ်ဘူးအဲ့ဒီတော့ဒါလေးတွေလည်းပြုစုဖို့လိုအပ်လိမ့်မယ်ဆိုပြီးဘုန်းကြီးကညှိပေးတဲ့အခါကျတော့မှအဲ့ဒီမှာလူလွတ်တယောက်ကအချိန်ပြောင်းပါတယ်ဘုန်းကြီးကြံပေးတဲ့အတိုင်းအချိန်ပြောင်းလိုက်တဲ့အခါကျတော့ဒကမာကြီးကဲသမီးကလည်းပဲအချိန်ပြောင်းပြီးတော့ဒကမာကြီးနဲ့အတူတူနေမယ်ဆိုတော့အဆင်ပြေသွားပါပြီလို့ဘုန်းကြီးကလည်းပဲဟိုကတရားကိုယ်လေးတွေပါလေးတွေပို့ပေးလိုက်မယ်အဲ့လိုတရားလေးနာခုဒကမာကြီးဘုန်းကြီးစီတုန်းကတရားတွေမှတ်သွားတာပဲတရားလည်းအထုပ်ပေါ်ဆိုပြီးတော့ညွှန်ကြားထားခဲ့တယ် နောက်ဘုန်းကြီး2009 2008ကိုကျော်ပြီးတော့2009မှာတနှစ်ကျော်ပြီးတော့ရောက်လာတယ်။ရောက်လာတယ်ဆိုရင်ပဲဘုန်းကြီးစီကိုလှမ်းပြီးတော့ဟိုအကြောင်းကြားပြီးတော့သူစီကိုရောက်အောင်ပင့်တယ်။ပင့်တဲ့ကဘုန်းကြီးရောက်သွားတဲ့အခါကလည်းကြတော့ဘုန်းကြီးကကဲဒကမာကြီးဘုန်းကြီးပင်နေ့ပဲရက်ပဲလဆိုရင်ပြန်မဲလိုက်မလားဆိုတော့ရပြီတဲ့မလိုက်တော့ဘူး။ဒီလိုဆိုရင်လို့ဒကမာကြီးမှာအဲ့ဒီမှာ तू က ခန်းထဲဝင်သွားပြီးတော့အဲ့ဒီမှာဘုန်းကြီးရဲ့တိတ်ခွေတွေယူလာတယ်ဟောဒီမှာအဖေါ်တဲ့သူ့မှာတရားအဖေါ်နဲ့နေတတ်ပြီတဲ့ဘာဖေါ်နဲ့နေတာလဲသူတရားအဖေါ်နဲ့နေတတ်ပြီတဲ့ဟိုတုန်းကတော့ तू မနေတတ်ခဲ့ဘူးအခုဆရာတော်မိတ်ရှိသွားတာနဲ့ तू တရားဖေါ်နဲ့နေတတ်ပြီတဲ့ဒါကြောင့်မို့ဒီကနေ့ဘုန်းကြီးတို့ဓမ္မန္တဝိဟာရမှာမာသရိပဋ္ဌာန်ဝိပဿနာတရားအထုတ်ကြတဲ့ယောဂီများကို ုန်းကြီးအခုဒီမှာတတိပဋ္ဌာန်ရှုမှတ်နည်းတွေကိုသင်ကြားပေးနေတာတရားအဖို့လေးနဲ့နေတတ်အောင်မို့ဗာနဲ့နေတတ်အောင်လဲအေးနောက်ဆုံးမိမိတရားညောင်ဆောင် ရောက်ပြီဆိုရင်လည်းပဲဒီတရားလေးနဲ့ရှုမှတ်ပြီးသေတတ်အောင်မို့ဘုန်းကြီးနေတတ်အောင်ရောသေတတ်အောင်ရောဒီနေ့သင်ပေးနေတာဖြစ်ပါတယ်ဟုတ်တယ်မို့လားအဲဒီတော့ဒီနာနေပိုင်းမှာဘုန်းကြီးက ကျင့်စဉ်တွေကိုဘုန်းကြီးဟောတယ်ကျင့်စဉ်ဖြစ်တော့ကာယ ानु ပတ္တနာဝေဒနာ ानु ပတ္တနာစိတ်တ ानु ပတ္တနာဓမ္မ ानु ပတ္တနာဆိုတဲ့သတိပဋ္ဌာန်၄ပါးတဲ့ကဘုန်းကြီးမနေ့ကဝေဒနာ ानु ပတ္တနာသတိပဋ္ဌာန်ရှုမှတ်ပုံတွေကိုဘုန်းကြီးဟောတာတယ်အဲ့ဒီရှုမှတ်ပုံမှာဆရာဝန်တရားရဲ့သွေးပုံချိန်ပုံလေးနဲ့လည်းဘုန်းကြီးပြောခဲ့တယ်စစ်သားတရားရဲ့တိုက်ပွဲမှာဆင်ပုံတွေနဲ့လည်းပဲတိုက်ပွဲတိုက်ပုံတွေနဲ့လည်းပြောခဲ့တယ်ဒီဝေဒနာကိုဒီလိုနည်းနဲ့ရှုမှတ်သွားမယ် ရှုတဲ့အခါမှာလဲဝေဒနာရှုတဲ့အခါကလမှာစိတ်ကိုတင်းမထားပဲနဲ့စိတ်လေးကိုလျှော့ချပေးရမယ်။လျှော့ချပေးပြီးတော့တိခံစိတ်တက်တက်နဲ့ရှုရမယ်။ပျောက်ချင်တဲ့လောဘစိတ်ဥစည်းပြီးတော့မရှုရဘူး။တိခံပြီးတော့ဝေဒနာရဲ့သဘောကိုသိအောင်ရှုရမယ်။ဘာရဲ့သဘောသိအောင်ရှုရမှာ။ဝေဒနာကိုပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာ အဲ့ဒါလေးကိုသဘောပါဖို့ပဲညာသောအားဖြင့်တော့ဝေဒနာတစ်ခု ဖြစ်လာရင်ပျောက်ဖို့ပဲစိတ်ကစောနေတယ်အဲ့လိုပျောက်ချင်တဲ့စိတ်နဲ့ရှုလေ မပြောင်းလေ မပြောင်းလေဒေါသတွေဖြစ်လေဝိပဿနာတရားအထုတ်တယ်ဆိုတာလောဘဒေါသမာမာနနှင့်ဣဒ္ဓမစ္စေနေပါစေ၍စိတ်နေစိတ်ထားတရားပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတတ်ခေါ်အပ်ဘာဝနာ ဘာဝနာဆိုတာဒီလိုအဓိပ္ပာယ်တွေရှိတာလောဘတွေနည်းသွားအောင်ဒေါသတွေနည်းသွားအောင်မောဟမာနတွေနည်းသွားအောင်ဒီမဟာသတိပဋ္ဌာန်ဝိပဿနာတရားဘာဝနာတရားကိုပွားတာဒီဘာဝနာတရားတွေပွားများအားထုတ်နေရင်ကလောဘတွေဖြစ်တက်နေတယ်ဒေါသတွေဖြစ်နေတယ်ဆိုရင်မိမိအားထုတ်နေတယ်အားထုတ်နေရမှားနေပြီ လောဘနည်းအောင်အာထုတ်တာဒေါသနည်းအောင်အာထုတ်တာကအခုလောဘဒေါသတွေဖြစ်နေပြီဆိုတဲ့ကမိမိရဲ့မှားနေပြီဒါကြောင့်ရှုမှတ်တဲ့အခါမှာဝေဒနာတစ်ခုကိုရှုတဲ့အခါကာလမှာသိခံပြီးတော့ရှုမယ်ဘယ်လိုရှုမှလဲဝေဒနာလေးကိုသိခံပြီးတော့မှသိအောင်ရှုမယ်ဘယ်လိုဖြစ်အောင်ရှုမှလဲသိအောင်ရှုမယ်ဝေဒနာရဲ့သဘောလေးကိုသိအောင်ရှုမယ် ဝေဒနာရဲ့သဘောလေးကိုယောဂီပုဂ္ဂိုလ်ကသိအောင်ရှုသွားတယ်။သိခံရင်နိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာစကားရှိတယ်။အဲဒီတော့သိခံရင်နိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာစကားဟာတခြားနေရာမှာ သုံးစွဲဖို့မဟုတ်ဘူး။အခုတရားအထုတ်ရမှာသုံးရမှာ။ဘယ်နေရာမှာအသုံးချရမှာလဲ။တရားအထုတ်ရမှာအသုံးချရမှာတယောက်နဲ့တယောက် စိတ်သဘောထားချင်းမတိုက်ဆိုင်လို့ယံဖြစ်ကြတယ်ဆိုရင်အဲ့ဒီနေရာယံဖြစ်တဲ့နေရာသိခံရင်ဟိုကထုသွားမှာပေါ့နာယုံမဲ့တက်တက်ရှိမှာပဲဘာမှနိဗ္ဗာန်တော့မရနိုင်ပါလားအခုတရားအထုတ်ရင်းကဖြစ်ပေါ်လာတဲ့ဝေဒနာကိုသိခံရမှာဘယ်သူ့ကိုသိခံရမှာလဲမိမိရဲ့ခန္ဓာကဖောက်ပြန်ပြီးဖြစ်ပေါ်လာတဲ့ဝေဒနာလေးကိုသိခံပြီးရှုသွားရမှာနောက်ပဝန်းကျင်ကအလိုမရှိအပ်တဲ့အတန်နေသိခံရ နောက်တဘာဝရဲ့ဖောက်ပြန်မှုကြောင့်အေးမှုပူမှုဆိုတဲ့ဖောက်ပြန်မှုတွေကိုသိခံရမယ်အဲဒီလိုအရာအလုံးကိုဒီလိုသိခံမှုတက်တက်ကလေးနဲ့မိမိခံစားနေရတဲ့အဲ့ဒီခံစားမှုလေးကိုထပ်ခါထပ်ခါထပ်ခါထပ်ခါရှုတော့ရှုတဲ့သိခံပြီးရှုတဲ့အခါကျတော့ရှုရအာယုံပေါ်မှာရှုစိတ်လေးခက်ခက်တည်သွားတဲ့တမာရီလေးခဏိကတမာရီလေးထပ်ခါထပ်ခါထပ်ခါထပ်ခါဖြစ်လာ အဲ့ဒီလိုစိတ်တည်ခြင်းမှုတမာရီလေးတွေဓက္ကဓက္ကဖြစ်လာလို့ဒီတမာရီအားကောင်းလာတာနဲ့အမျှဟောယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာရှင်းရှင်းလင်းလင်းသဘာဝတွေကိုမြင်လာလိမ့်မယ်တကယ်ကိုသဘောလေးတွေကိုသိအောင်သိလာလိမ့်မယ်ဥပမာအားဖြင့်ယောဂီပုဂ္ဂိုလ်ဟာခုထိုင်ပြီးရှုမှတ်လို့မိမိရဲ့ခန္ဓာကိုယ်အောက်ပိုင်းကကြမ်းနဲ့ထိနေတဲ့နေရာက ပူးနေတယ် သို့မဟုတ်နာနေတယ်အဲ့ဒီခံစားမှုလေးကိုယောဂီရှုနေမယ်ဆိုရင်ပထမတော့တင်ပန်းနေရာကပူနေရင်ပူတယ်လို့ရှုရင်တင်ပန်းကြီးပူနေတာပဲသိတယ်ပူတယ်လို့ရှုရင်တင်ပန်းကြီးပူနေတာပဲသိတယ်ပြညတ်ပဲဒါတရားမဟုတ်သေးဘူးယောဂီမြတ်ပြညတ်ကိုပဲမြင်နေတာပြညတ်ကိုပဲရှုနေတာအဲ့ဒီပုံမှာယောဂီပုဂ္ဂိုလ်ဟာဝေဒနာတွေဒီပူမှုဝေဒနာလေးကိုသိခံနေတယ် မပြောင်းဘူးမရွှေ့ဘူးမပြင်းဘူးသို့တော်ယောဂီတို့ကိုဘုန်းကြီးအတိပေးလို့တာကမပြောင်းရဘူးမပြင်းရဘူးမဟုတ်ဘူးနော်တိခံမှုပြောတာနော်တိမခံနိုင်ရင်ဘာလုပ်ရမလဲပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြင်လို့ရတယ်အဲ့ဒီရွှေ့တဲ့ပြောင်းတဲ့အခါမှာမနေ့ကဘုန်းကြီးစစ်တိုက်တဲ့အခါမှာတကယ်လို့ဟိုဘက်ကအင်အားသို့မဟုတ်လက်နဲ့အင်အားတိုက်ရခက်ရကြောင့်ကိုကမရှင်းနိုင်ရင်ချက်ချင်းမပြေးနဲ့ဘာလုပ်ရမှာလဲချုံခိုတိုင် ခြုံခိုတိုက်လို့ခြုံခိုတိုက်တယ်အဲ့ဒီမှာလုံးဝမနိုင်တော့ဘူးဆိုရင် အောင်မြင်စွာဆုတ်ခွာအကြဆုံးမရှိအဲ့ဒီလိုပဲတရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာတိုက်ရိုက်ခံစားမှုလေးကိုရှုနေတယ်အဲ့ဒီခံစားမှုလေးရှုနေတဲ့အခါရှုလေတိုးလေရှုလေတိုးလေရှုလေတိုးလေဒီခံပြီးရှုလို့တိုးတာတွေကိုသိလာတယ်အဲ့ဒီကနေမှလုံးဝသိမခံနိုင်တော့ဘူးဆိုရင်ချက်ချင်းမပြောင်းလိုက်နဲ့မပြင်လိုက်နဲ့ဘာလုပ်မလဲအရှုခံကိုပြန်ရှု ဘာကိုပြန်ရှုရမလဲမိမိကဝင်လေထွက်လေကိုရှုတဲ့ပုဂ္ဂိုလ်ဆိုဝင်လေထွက်လေရှုခံပြန်ရှုဘုန်းကြီးတို့ယောဂီများကဖောင်းနာပိန်နာလေးရှုတယ်ဆိုရင်အဲ့ဒီဖောင်းနာပိန်နာလေးပြန်ရှုအထိုင်အထိကိုရှုနေပါတယ်ဆိုတဲ့ပုဂ္ဂိုလ်ဟာအထိုင်အထိလေးပြန်ရှုသူ့ကိုပြန်ရှုနေတယ်ပြန်ရှုနေရင်ဟိုကဝေဒနာလေးကဒီတဲ့ပူပြီးထင်ရှားလာရင်အဲ့ဒီထင်ရှားတဲ့ဝေဒနာပဲတစ်ခါပြန်လှည့်ပူရင်ပူတယ်လို့ထက်ခါတက်ခါရှု ပူမှုလေးတွေမပြောင်းနိုင်တော့ဘူးဆိုရင်တခါမိမိရဲ့ရှုခံဘက်ကိုပြန်ရှုအဲ့ဒီလိုအပြန်အလှန်ရှုရအပြန်အလှန်ရှုလို့ဒီရှုမှတ်အားကောင်းလို့ဒီအရှုခံလေးပေါ်မှာအာယုံစိုက်မိသွားပြီဆိုရင်ဟိုဝေဒနာမရှိတော့ရှိတယ်ဆိုတာလည်းမသိတော့တတိလည်းမထားမိတော့အဲ့ဒီမှာဝေဒနာလွန်မြောက်သွားတယ်အရှုခံမှာဒီလိုမှမဟုတ်ဘူးဝေဒနာကတိတ်ကိုပြင်းထန်နေပြီဆိုရင်ကိုမရွှေ့လို့မပြင်းလို့မပြောင်းလို့မရတော့ဘူးဆိုရင် အမှတ်တတိနဲ့ရွှေ့ပါအမှတ်တတိနဲ့ပြောင်းပါအမှတ်တတိနဲ့ပြင်ပါပြင်လို့ရတယ်နော်ရွှေ့လို့ရတယ်နော်ပြောင်းလို့ရတယ်နော်မရွှေ့ဘဲနဲ့ကြိတ်မိပြီးထိုင်ရမယ်ဒီလိုမဟုတ်ဘူးနော်အဲ့တော့ကိုယ့်ဘက်ကတိခံနိုင်တယ်များတိခံပြီးရှုမယ်လုံးဝတိမခံနိုင်ရင်အဲ့ဒီနည်းနဲ့ပဲအမှတ်တတိနဲ့ပြောင်းမယ်အဲ့တော့ယောဂီပုဂ္ဂိုလ်ဟာတိခံပြီးတော့မရွှေ့ဘဲမပြောင်းဘဲမပြင်ဘဲနဲ့တိခံပြီးဇွဲနဲ့ရှုနေတယ် ရှူတိုင်းရှူတိုင်းဟာအဲ့ဒီပူမှုဝေဒနာလေးပေါ်မှာတခါလဲမှတ်စိတ်ကလေးကတခါစိုက်ပြီးကြာသွားလိုက်ဟိုကပူတာလေးပေါ်လာလိုက်မှတ်စိတ်ကလေးကစိုက်ချသွားလိုက်ပူတာလေးပေါ်လာလိုက်မှတ်စိတ်ကလေးကစိုက်ချသွားလိုက်အဲ့ဒီပုံမှာရှုစိတ်လေးကစိုက်စိုက်ချသွားတဲ့အခါကလာကြတော့ तू ပတ်ဝန်းကျင်ကို तू မသိတော့တင်မဆိုတဲ့ပညာတရား तू မသိတော့ तू သိနေတာကပူမှုသဘောလေးပဲသိတယ်ဘာသဘောလေးပဲလဲ ပူသဘုံလေးပဲသိတယ်အဲ့ဒီပူမှုလေးကယောပူမှုသဘောလေးကပါလေခံစားတာလေးကနာခံစားတာလေးကပါလေရှုသိလိုက်တာလေးကနာရှုသိတာလေးကပါလေဒီပူတယ်လို့ရှုခိုက်လေးမှာဘာနဲ့ဘာပဲသိနေတယ်ယုံနဲ့နာမဲသိတော့တယ်ဒီမှာဝေဒနာလေးရှုရင်းနဲ့တရားတွေ့သွားနေတာနော် ဘုန်းကြီးတို့ယောဂီများဝေဒနာရှုရင်းနဲ့ကိုဟာဘယ်လိုတရားတွေ့မလဲလို့တချို့ပုဂ္ဂိုလ်တွေကသုံးသပ်ဆင်ခြင်နေတယ်ဘယ်လိုလုပ်ပြီးတွေ့မှလဲဆိုတာကိုအခုဝေဒနာကိုရှုရင်းနဲ့ကြည်တယ်ရုပ်သဘောနာမ်သဘောကိုသိနေတာအဲ့ဒီခံစားမှုလေးသိချာရှုပူရာလေးကိုအခုပြောသလိုပဲသိသလိုပဲနားတယ်လို့ရှုရင်လည်းဒီတိုင်းပဲနာသဘောလေးနဲ့ခံစားတာလေးနဲ့သိတာလေးနဲ့ဒါပဲနာသဘောလေးကယုတ်ခံစားတာလေးကနံသိတာလေးကနံယုံနဲ့နံ ဘာနဲ့ပါလဲအေးယုံနဲ့နံဒီဝေဒနာကိုရှုရင်းနဲ့ယုံနံကိုကွဲသိနေတယ်ဆက်ရှုပါယောဂီဆက်ပြီးတော့ရှုနေပါရှုအားတွေကောင်းလာမယ်ရှုအားတတိအားတွေကောင်းလာရင်စိတ်တည်ကြည်မှုတမာတိတွေကအားကောင်းလာမယ်ထက်ခါထက်ခါထက်ခါထက်ခါဒီပုံမှာပဲရှုစိတ်ကလေးမြဲနေတဲ့ခါကျတော့တမာတိအားတွေကပိုကောင်းလာမယ်ပိုပြီးတော့တမာတိအားတွေကောင်းတဲ့အခါစိတ်ရဲ့စွမ်းအားကရောပိုပြီးတော့တုံ့သွားသလားထက်မြက်လာသလား အဲ့ဒီမှာစိတ်ဆွမ်းအားကလည်းထင်းမြက်လာတဲ့အခါကျတော့ပို့ပြီးတော့အတိညာဏ်တွေကရှင်းသလားမရှင်းဘူးလားရှင်းရှင်းလင်းလင်းတွေ့လာလိမ့်မယ်ဆက်ရှုအဲ့ဒီပူတာလေးဟာတစ်ချက်ပူလိုက်ပူတာလေးတစ်ခါပူလိုက်ရှူလိုက်ပြတ်သွားလိုက်ပူတာလေးတစ်ခါပေါ်လိုက်ရှူလိုက်ပြတ်သွားလိုက်ပူတာလေးတစ်ခါပေါ်လိုက်ရှူလိုက်ပြတ်သွားလိုက်ပူမှုလေးကလည်းပေါ်ပြီးပါဖြစ်သွားတာလေဖြစ်သွားတယ် ရှုတိနေတဲ့ရှုတိစိတ်လေးကလည်းရှုတိပြီးတာနဲ့ဘာဖြစ်သွားတာလဲမြဲတာတွေ့သလားမမြဲတာတွေ့သလားကဲဝေဒနာရှုရင်းနဲ့ဘာတွေ့နေတာလဲဖြစ်ပြဲဘာကိုတွေ့နေတာလဲခင်ဗျားတို့ပြောနေတဲ့ဖြစ်ပြဲဖြစ်ပြဲဖြစ်ပြဲဖြစ်ပြဲဆိုတာဒီမှာဒီတိုင်းရှုရင်သိသွားမှာဒီတိုင်းရှုရင်သိသွားမယ်ဆရာတော်သမတော်တွေကလည်းဟောနေတာဖြစ်ပြက်ရှုဖြစ်ပြက်ရှုဆိုတာဖြစ်ပြက်ကိုမြင်အောင်ရှုခိုင်းနေတာဘာကိုမြင်အောင်ရှုခိုင်းနေတာလဲ ဒီအဖြစ်အပျက်ကိုမြင်အောင်ရှုခိုင်းနေတာမရှုဘဲနဲ့တော့ဘယ်လို့မှမမြင်နိုင်ဘူးတေချာရှုမှမြင်မယ်တေချာစူးစိုက်ရှုမှမြင်မယ်အဲ့တော့ဝေဒနာရှုရင်းနဲ့ဖြစ်ပျက်ဉာဏ်နေမပေါ်ဘူးလားကဲတရားမတွေ့ဘူးလားအနေစာနုပတနာဉာဏ်ဖြစ်နေပြီအနေစာနုပတနာဉာဏ်ဆိုတာမမြဲဘူးဆိုတာကိုတေချာ ရှုရင်းသိသွားတဲ့ဉာဏ်ကိုအနေစာနုပတနာဉာဏ်ခေါ်တာ ဒီအနိစ္စနုပဒနာဉာဏ်ပေါ်ပြီဆိုရင်ဟိုဘက်ကဒုက္ခအနတ္တဒီဉာဏ်တွေကသူ့ဟာသူလိုလိုပေါ်လာလိမ့်မယ်ဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခကိုဖြစ်ခြင်းတယ်လို့မဖြစ်လို့သူ့သဘောတိုင်းသူဖြစ်နေလို့အစိုးမရတဲ့အနတ္တအနိစ္စသဘောဒုက္ခသဘောအနတ္တသဘောကိုယောဂီပုဂ္ဂိုလ်ဟာရှုရင်းနဲ့သဘောချပြီးတော့ဒီအနတ္တနုပဒနာဉာဏ်นี่အားကောင်းလာတဲ့အခါကျတော့အစဉ်စဉ်ဝိပဿနာဉာဏ်นี่ပြည့်စုံတဲ့အခါဖြစ်မှုပြမှုတွေပြည့်စဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန် ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုပြီးတော့တွေ့တည်သွားနိုင်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီဝေဒနာလေးကိုရှုတဲ့အခါမှာခြေသူရှင်ဆရာတော်ဘုရားကြီးကကောင်းတဲ့ဝေဒနာပဲရှုရှုဆိုးတဲ့ဝေဒနာပဲရှုရှုအလယ်လတ်ဝေဒနာပဲရှုရှုရှုတဲ့အခါမှာပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာလားကဲဆိုလိုက်ကောင်းဆိုးလတ်ပါဝေဒနာပေါ်ရာတိယမိပေါ်ရာ ကောင်းဆိုးလပ်ပါဝေဒနာပေါ်ရာတိယမည်နှခေါက်လောက်ဆိုကြည့်ပါကဲဘုန်းကြီးတို့ယောဂီများအခုဝေဒနာလေးတစ်ခုဖြစ်ပေါ်လာရင် အဲ့ဒီဝေဒနာလေးကိုခုရှုမှတ်လဲရှုမှတ်ပုံနေရောရှုမှတ်လို့တွေ့ပုံသိပုံမြင်ပုံနေရောဘုန်းကြီးပြောပြထားပြီအဲ့တော့အခုဝေဒနာများပေါ်လာရင်ဒီတိုင်းပြောင်းလိုက်မှလားသိခံပြီးရှုမှလားသိခံပြီးရှုဘုန်းကြီးတို့ယောဂီများအခုပြောင်းလိုက်တာဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်နေအချိန်ပေါင်းကရာချီနေမလားမသိဘူးတထိုင်တထိုင်ကို ဘုန်းကြီးတို့ဟူမြန်မာနိုင်ငံမှာဆိုရင်တရားထိုင်တဲ့အခါမှာများသောအားဖြင့်မျိုးသမီးများဒူးလေးတုပ်ထိုင်တာဆိုတော့အဲ့ဒီဒူးလေးတုပ်ထိုင်တဲ့အခါမှာပြင်လိုက်တာဒီဘက်ကဒူးလေးခြေထောက်လေးနှစ်ဘက်ကိုဟိုဘက်လှည့်လိုက်ပြန်မကြဘူးဟိုဘက်တစ်ခါလှည့်ထားတဲ့ခြေထောက်လေးကဟိုဘက်လှည့်လိုက်ပြန်ဘာနဲ့ဒူးလဲဆိုချက်ခွတ်တန်ကစားနေတယ်လို့ပဲငငယ်တုန်းကလေချက်ခွတ်တန်ချက်ခွတ်တယ်ဆိုတော့ခြေထောက်လေးနှစ်ဘက်ကိုဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်ချက်ကရက်တယ်လို့ အဲဒီမှာကြက်ကိုတန်ကစားနေတယ်လို့ပဲခြေထောက်ကိုဟိုဘက်လှည့်လိုက်ပြန်တော့ကြဒီဘက်လှည့်လိုက်ပြန်ဟိုဘက်လှည့်လိုက်ပြန်ခဏခဏလှည့်အဲဒီလိုခဏခဏပြောင်းနေခဏခဏရွှေ့နေရင်တမာရီမဖြစ်ဘူးဘာမဖြစ်တာလဲတမာရီမဖြစ်ဘူးတမာရီမှမဖြစ်ရင်ဉာဏ်ကလုံးဝမဖြစ်နိုင်ဉာဏ်မဖြစ်လို့ရှိရင်ဒီဉာဏ်အားတွေမပြည့်စုံရင်မဉဏ်ပူဉာဏ်နိဗ္ဗာန်ဆိုတာဘယ်နည်းနဲ့မှမျက်မှောက်မပြုတ်နိုင်ဘူးဒါကြောင့်မို့နိဗ္ဗာန်ရနိုင်ဖို့အတွက်လည်းပဲ သိခံမှဘာလို့ရမှာလဲအေးသိခံရမယ်ဝေဒနာကိုဣရိယာပုကမကွယ်စီနဲ့ဘာကမကွယ်စီနဲ့လဲဝေဒနာရဲ့သဘောကိုကောင်းကောင်းသိကျင်ရင်အဲ့ဒီဣရိယာပုကိုခဏခဏမပြောင်းနဲ့ခဏခဏမရွှေ့နဲ့ခဏခဏမပြင်နဲ့ဒါကိုပြောတာခဏခဏရွှေ့တော့မရွှေ့ရဘူးလားရွှေ့ရတယ်သို့တော့ဘာမှအကုသို့မဖြစ်ပေမဲ့တမာတိမဖြစ်ဘူးဒါလေးပဲပြောမယ် တမာရီမဖြစ်နိုင်တမာရီဖြစ်ခြင်းနဲ့စိတ်တည်ငြိမ်ခြင်းနဲ့ဆိုရင်ဝေဒနာလေးကိုတိခံတိခံပြီးတော့ကိုကရှုမှတ်တယ်တိခံရှုမှတ်တော့တစ်ချက်မှတ်လိုက်တစ်ချက်အာယုံပေါ်မှာတည်သွားလိုက်တစ်ချက်မှတ်လိုက်တစ်ချက်ဝေဒနာလေးပေါ်မှာတည်သွားလိုက်တစ်ချက်မှတ်လိုက်တစ်ချက်ဝေဒနာပေါ်မှာတည်သွားလိုက်နေအဲ့ဒီပုံမှာတိခံပြီးမှတ်ချက်တွေ10ချက်လောက်မှတ်နိုင်ရင်10ချက်လောက်အဲ့ဒီပုံမှာတမာရီလေးတည်တည်သွားတယ် ဟေးအချက်20အချက်90အချက်100မှတ်နိုင်ရင်အဲ့ဒီပုံမှာတမာရီကပို့ပြီးတော့တည်သွားတယ်အဲ့လိုစိတ်ကြည်ကြည်မှုတမာရီတွေအားကောင်းလာတဲ့အခါကလာကြတော့စိုးစိုးကပြောတဲ့အတိုင်းပူရင်ပူသဘောလေးပဲတွေ့ရတယ်နာရင်နာသဘောလေးပဲတွေ့ရတယ်ဒူးတွေကြိုက်နေရင်ကြိုက်သဘောလေးပဲတွေ့ရဒူးဆိုတာမတင်ရှားတော့ကိုယ့်ရဲ့ပုံပန်းတဒံပြဉ္ညတ်တွေပျောက်သွားဝိနာပဉ္ညတ်တိတဘာဝမေဝပတ္တိတိဝိပဒနာတဲ့ ဝိပဿနာအထုတ်တယ်ဆိုတာပြင်းညံ့နဲ့ပရမတ်ကွဲအောင်၊ကွာအောင်ရှုတာပြင်းညံ့သဘောကနေပြီးတော့ပရမတ်သဘောပေါက်သွားအောင်ပရမတ်သဘောရောက်သွားအောင်ရှုတာဒါဝိပဿနာပဲအဲဒီဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာဒီပြင်းညံ့အာယုံကနေပြီးတော့ရှုပံများတဲ့ခါကျတော့ပရမတ်တကယ်သဘောလေးပဲသွားတွေ့ရမယ်ပူရင်ပူသဘောလေးပဲတွေ့ရမယ်နာရင်နာသဘောလေးပဲတွေ့ရမယ်ငါခန္ဓာကငါခါကြီးကနားနေတာပဲဒီလိုမဟုတ်ဘူး အတ္တမားတွေပူးနေတာပဲဒီလိုမဟုတ်ငါရဲ့ဒူးတွေကကိုက်နေတာပဲဒီလိုမဟုတ်သူဟာသူကိုက်နေတဲ့သဘောလေးပဲသိတယ်ပူနေတဲ့သဘောလေးပဲသိတယ်နားနေတဲ့သဘောလေးပဲသိတယ်ဒီမိမိရဲ့ခါဆိုတဲ့ပုံသဏ္ဍာန်မရှိတော့တင်မဆိုတဲ့ပုံသဏ္ဍာန်မရှိတော့ဒူးဆိုတဲ့ပုံသဏ္ဍာန်မရှိတော့သူ့ရဲ့ဉာဏ်ထဲမှာအဲ့ဒီပူမှုသဘောလေးနဲ့သိမှုလေးခံစားသိမှုလေးနားမှုသဘောလေးနဲ့ခံစားသိမှုလေး ကိုင်းမှုသဘောလေးနဲ့ခံစားသိမှုလေးအဲ့ဒီသဘောလေးကိုသိတယ်သဘောကိုသိပြီသဘာဝကိုမြင်ပြီဆိုရင်ယုံနာမြင်ပြီဘာကိုမြင်တာလဲယုံနာကိုမြင်ပြီအဲ့ဒီမှာဆက်ရှုလို့ယုံနာမြင်မှုအားကောင်းလို့တမာတိတွေအားကောင်းလို့ဉာဏ်นี่တက်လာပြီဆိုရင် အဖြစ်ပြက်ကိုမမြင်နိုင်ဘူးလားစောစောကပြောတဲ့အတိုင်းဖြစ်မှုပြက်မှုဝေဒနာလေးရဲ့တစ်ခါလေးဖြစ်လိုက်ပြက်လိုက်ရှုတိစိတ်လေးရဲ့တိလိုက်ပြက်လိုက်ပေါ်လိုက်ပြောင်းလိုက်တိလိုက်ပြောင်းလိုက်နဲ့ အဲ့ဒီမှာမမြဲတဲ့သဘောကိုဒီဝေဒနာရှုရင်းနဲ့ပဲသိလာတာအဲ့ဒီလောက်ဝေဒနာရဲ့ဒီမှာ ဖြစ်မှုပြမှုသဘောလေးသိနေပြီဆိုရင်ပြောင်းခြင်းနာရွှေ့ခြင်းနာ ရှိသေးလားပြောင်းလည်းမပြောင်းပြတော့ဘူးရွှေ့လည်းမရွှေ့ပြတော့ဝေဒနာကိုအဲ့ဒီမှာဗာမြင်သွားပြီလေဆိုတော့ဖြစ်ပြမြင်သွားပြီဗာမြင်သွားပြီလေဖြစ်ပြမြင်သွားပြီနာတာကငါနာတာမှမဟုတ်ပဲဟုတ်တယ်မို့လား ကျင်နာကငါကျင်နာမှမဟုတ်ပဲပူတာကငါပူတာမှမဟုတ်ပဲသူသဘောတည်းသူဖြစ်ပြီးပြည့်နေတယ်ဆိုတော့ကိုကပြုပြင်စရာပြောင်းရွှေ့စရာလိုသေးလားမလိုတော့ဘူးအဲဒီလိုဖြစ်ပြမမြင်သေးရင်တော့ပြောင်းနေရမှာပဲရွှေ့နေရအောင်မှာပဲလှည့်နေရအောင်မှာဘာကြောင့်လဲငါပဲညောင်းနေတာပဲငါပဲပူနေတာပဲငါပဲနားနေတာပဲငါအနေအချင်းသိနေတယ်အဲဒီတော့အတ္တဒိဋ္ဌိသူလုံးဝမပြုတ်သေးလို့ပဲပြုတ်နေပြီသူ့ရဲ့သဘောယုံနာရဲ့အဖြစ်အပျက်ကိုသိချာမြင်ပြီဆိုရင် ပြောင်းဖို့လည်းမလိုရွှေ့ဖို့လည်းမလိုပြင်ဖို့လည်းမလိုဒါလေးကို ဖြစ်ဖြစ်ကလေးဖြစ်နေပြီးဖြစ်သွားတဲ့သဘောလေးပဲကြည်ပြီးသိနေုံပဲဘုန်းကြီးတို့ကမှတ်ပါမှတ်ပါလို့ပြောရတာကရှုစိတ်ကလေးအဲ့ဒီပေါ်မှာမရောက်နိုင်သေးလို့သာပြောရတာရှုစိတ်ကလေးကဒီပေါ်မှာအထူးအာယုံစိုက်เสียမလိုတော့ဘူးဆိုရင်ကိုကအตาလေးစောင့်ကြည့်ပြီးသိနေုံလေးပဲဉာဏ်ဆိုတာသိနေုံလေးပဲ ဘာမှဒီကစိတ်ထဲကမှတ်เสียရကိုမလိုတော့သိနေုံလေးပဲသိသိသွားုံပဲဒါကြောင့်မို့ဝေဒနာလေးတွေရှုတဲ့ခံမှာလည်းပဲအကောင်းဝေဒနာပဲရှုရှုအဆိုးဝေဒနာပဲရှုရှုအလယ်လဝေဒနာပဲရှုရှုသိအောင်ရှုပါဘာဖြစ်အောင်ရှုရမှာလဲသိအောင်ဆိုတာယုံ nant ကိုသိအောင်အဖြစ်ပြက်ကိုသိအောင်မမြဲတာကိုသိအောင်စိုးမရတာကိုသိအောင်ဆင်းရဲတာကိုသိအောင်ဒါကိုသိအောင်ရှုရမှာအဲဒီလိုသိမှလည်းဝိပဿနာဉာဏ်ဖြစ်တယ်အဲဒီတော့ စပြီးတော့အာထုစာဘုန်းကြီးတို့ယောဂီများမှာတော့အကောင်းဝေဒနာဆိုတာအဖြစ်နည်းပါတယ်အကောင်းဝေဒနာကတော့ယောဂီကအိတ်ငိုက်နေတဲ့အချိန်ပဲသူသိတယ်ယောဂီကပြောသေးတယ်တပည့်တော်ဒီတထိုင်ထိုင်လေးရတာဘာဝေဒနာမှမပေါ်ဘူးဘယ်ပေါ်မှာတော့မှအိပ်ပျော်နေတာသူဝေဒနာပေါ်မှာမှသူသတိမထားမိပဲလေကိုကိုဝေဒနာဖြစ်လို့ပြင်မှမသိတော့ဘူးအိပ်ပျော်နေတယ် ခုဘုန်းကြီးမနေ့ကတရားထိုင်တော့ကပဲဘေးကဟောက်တန်ကြားနေတာနိကြားနေတယ်လေအတန်လေးကြားနေရတယ်အဲ့တော့ तू အဲ့ဒီပုဂ္ဂိုလ်ဟာ तू ဒီတိုင်းထိုင်နေရတာကောင်းတယ်ပြောမှာပေါ့အိပ်ပြောနေလို့ဆိုတာကောင်းမှာပေါ့အဲတကယ်ဝိရိယစိုက်ပြီးတော့တကယ်ကြိုးစားရှုနေတဲ့ပုဂ္ဂိုလ်ကြတော့အိပ်လည်းမပြောဘူးဌိနမိတာမဝင်ဘူးခန္ဓာရဲ့ဖောက်ပြန်နေတဲ့သဘောတွေကို तू သိအဲ့လိုကိုသိချာလေးသိအောင်ရှုရမယ်အကောင်းဝေဒနာဆိုတာစာပိုင်းမှာမဖြစ်သေးဘူး အဲ့ဒီအကောင်းဝေဒနာကဒီဥရိယဘေယညာလောက်ဖြစ်ပျက်ကိုမြင်တဲ့ညာလောက်ရောက်တဲ့အခါမှာအနည်းငယ်သိလာတယ်။အဲ့ဒီကနေဆက်ရှုတဲ့အခါမှာသင်္ခါရုပ္ပခညာလောက်ရောက်ပြီဆိုရင်တော့ယောဂီပုဂ္ဂိုလ်ဟာအကောင်းဝေဒနာတွေကိုလည်းသိလာပါတယ်။ဒီဝေဒနာရှုပြန်တော့လေခံစားနေရတာချမ်းသာတယ်ကောင်းတယ်ဒါရှုလည်းပဲဒါလည်းဖြစ်ပြီးပြန်နေတာဒီသဘောပဲသိတာ။ဆင်းရဲတဲ့ခံစားမှုပေါ်လည်းဖြစ်ပြီးပြန်နေတာဒီသဘောလေးပဲသိတာပဲ သင်္ခါရုပ္ပက္ခဆိုတာယုံ nant သင်္ခါရတရားတွေကိုပက္ခဥပ္ပက္ခလေးလေးယူရှုနိုင်တာဘာဖြစ်နိုင်တာလဲလေးလေးယူရှုထားနိုင်နေဆိုတော့သူ့ကိုပြောင်းเสียရရွှေ့เสียရပြင်เสียရလူသေးလားအဲ့ဒီသင်္ခါရုပ္ပက္ခဉာဏ်များတကယ်ရနေတဲ့ပုဂ္ဂိုလ်ဆိုရင်နာယီပေါင်းများစွာမပြောင်းမရွှေ့မပြုတ်မပြင်မဲနဲ့ကောင်းကောင်းကြီးရှုနိုင်သွားတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများသေချာလေးကြိုးစားပြီးတော့ရှု ဒါကဝေဒနာနုပဒနာနောက်တကစိတ်တ ानु ပဒနာစိတ်တအနုပဒနာစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုတဲ့ဘာဖြစ်တိုင်းရှုရမှာလဲဒါကိုဘုန်းကြီးတို့တတိပဌာနာသုတ်တံဒေသနာတော်မှာတော့တရာကံဝါစိတ်တံတရာကံစိတ်တံတိပဇာနာတိဝိတရာကံဝါစိတ်တံဝိတရာကံစိတ်တံတိပဇာနာတိ သာတောတံဝါစိတ်တံသာတောတံစိတ်တံတိပသနာတိဝိတာတောတံဝါစိတ်တံဝိတာတောတံစိတ်တံတိပသနာတိတံမောဟဝါစိတ်တံတံမောဟစိတ်တံတိပသနာတိဝိတံမောဟဝါစိတ်တံဝိတံမောဟစိတ်တံတိပသနာတိအဲဒီမှာတရကံဝါစိတ်တံနဲ့ရာခနဲ့တကွဖြစ်တဲ့စိတ်တဲ့ အဲ့ဒီလိုရာဂစိတ်တွေဖြစ်ပေါ်လာရင်လည်းပဲအဲ့ဒီစိတ်ကိုရှုလောဘစိတ်တွေဖြစ်နေရင်လည်းအဲ့ဒီလောဘဖြစ်တဲ့စိတ်ကလေးကိုရှုသူ့ရဲ့ပင်ကိုယ်တဘာဝအတိုင်းဖြစ်နေတဲ့စိတ်လေးရှိရင်လည်းပဲရာဂလည်းမဖြစ်ဘူးလောဘလည်းမဖြစ်ဘူးဆိုရင်အဲ့ဒီပဂရိဖြစ်နေတဲ့စိတ်ကလေးပဲရှုနေစိတ်ကလေးကို နောက်ကတတိဥသိတဲ့စိတ်ကလေးနဲ့ရှုနေတာစိတ်တ ानु ပတနာပဲ စိတ်ကိုစိတ်နဲ့ပြန်ရှုတာဘာကိုဘာနဲ့ပြန်ရှုတာလဲလောဘစိတ်ဖြစ်လာရင်အဲ့ဒီလောဘစိတ်ကိုနောက်ကတတိဦးစီးတဲ့စိတ်လေးနဲ့ရှုຢာကစိတ်တွေဖြစ်လာရင်အဲ့ဒီຢာကစိတ်လေးကိုနောက်ကတတိဦးစီးတဲ့စိတ်နဲ့ပြန်ရှုနေတယ်ဒါစိတ်တ ानु ပတနာတကယ်လို့ဒေါသတွေဖြစ်လာရင်အဲ့ဒီဒေါသစိတ်ကလေးကိုရှု လုံးဝဒေါသတွေမဖြစ်ဘူးဆိုရင်လည်းပဂရိဖြစ်နေတဲ့အတိုင်းလေးပဲအဲ့ဒီစိတ်ကလေးကိုပဲပဂရိစိတ်ကလေးကိုပဲရှုတယ်ကုတရားအထုတ်ရင်ကနေပြီးတော့လည်းပဲလောဘတွေလည်းဖြစ်တယ်ဒေါသတွေလည်းဖြစ်တယ်တခါတရံမှာမိမိကစီးပွားရေးလုပ်ငန်းတွေလုပ်နေတဲ့ပုဂ္ဂိုလ်ဆိုရင် စီးပွားရေးနဲ့ဆက်ပြီးတော့တရားရှုမှတ်ရင်ကနေတရားအာယုန်နဲ့မရောက်ဘဲနဲ့အဲ့ဒီစီးပွားရေးတွေကိုသွားပြီးစိတ်ကရောက်သွားရင် ဒီတခါတော့ငါအမျက်ကြီးကြီးရမှာပဲဟိုစိတ်ကဖြစ်နေဒါလောဘစိတ်တွေဖြစ်နေတာဘာတွေဖြစ်နေတာလဲလောဘစိတ်တွေဖြစ်နေတာအဲ့ဒီစိတ်လေးကိုနောက်စိတ်နဲ့ရှုစိတ်လေးနဲ့ပြန်ရှုရတာဒေါသစိတ်တွေဖြစ်တယ်ဆိုတာကဘုန်းကြီးတို့ယောဂီများဒီတရားထိုင်ရင်ကတရားအထုတ်ရင်ကဘာတွေဒေါသဖြစ်နေတာလဲတခါတရံမှာမိမိကိုယ်ကိုမိမိပြန်ပြီးဒေါသဖြစ်တယ်ကိုကကြိုးစားတယ်မကြိုးစားတဲ့ပုဂ္ဂိုလ်ကတော့မဖြစ်ပါဘူး တကယ်ကိုကိုကဝရိယဆိုင်ပြီးတော့ဒီစိတ်ကလေးဘယ်မှမထွက်အောင်ကိုခန္ဓာပေါ်မှာပဲကိုနေအောင်အထူးကြောင့်ကြဆိုင်ပြီးအာထုတ်တယ်အာထုတ်နေရင်ကနေဖြုတ်ဆူထွက်သွားပြန်ဖြုတ်ဆူထွက်သွားပြန်ပြီဒီစိတ်ကအဲလိုဖြုတ်ဆူထွက်သွားတဲ့ခါစိတ်ကိုပြန်ထင်းထင်းတဲ့ထဲကတခါထွက်သွားပြန်ပြီအဲလိုစိတ်ကတခါလေအထွက်တွေများလာတဲ့ခါကျတော့ကိုကိုကိုကိုမကျင်တတ်တော့အောင် အဲဒီလိုကိုယ့်ကိုယ်ကိုမကျေနပ်ဖဲနဲ့တခါလေကြမ်းနဲ့ခန္ဓာကိုယ်နဲ့စောင့်တဲ့ပုဂ္ဂိုလ်ဘုန်းကြီးတွေ့ဘူးတယ်ဘုန်းကြီးဘုန်းကြီးတို့ကဟိုမြန်မာနိုင်ငံမှာဓမ္မယုံကြီးထဲမှာဘုန်းကြီးတရားစစ်တဲ့နေရာဌာနကိုတီးသန့်အဆောင်မလုပ်ပါဘူးဓမ္မယုံထဲမှာအများပြိတ္တရှိ အများပြိတ္တကြားနိုင်တယ်ဘုန်းကြီးပြောတဲ့စကားယောဂီပြောတဲ့စကားကြားနိုင်တဲ့နေရာမြင်နိုင်တဲ့နေရာ ဒီနေရာမှာပဲဘုန်းကြီးတို့တရားမေးပါတယ်။ကွဲရသီးသန့်ဆောင်ထားပြီးမစစ်ပါဘူး။အဲဒီလိုဆိုတော့ဒီမှာတရားမေးရင်စေရင်ယောဂီကိုတရားမေးရင်ယောဂီပြောတာကိုနားထောင်ရင်ဘုန်းကြီးဟိုတရားထိုင်ပြီးရှုမှတ်တဲ့ပုဂ္ဂိုလ်တွေကိုကြည့်။ဘယောဂီကငိုက်တယ်အိတ်တယ်တရားလျှောက်တော့ဘယ်လိုလျှောက်လဲသူ့ကိုပြန်ပြီးပုံဖန်းကြည့်ရတာပေါ့။ ယောဂီကဒီမှာတရားထိုင်တော့ကတော့ငဲလိုက်တာတဆတ်ဆန်နေဘူးတရားလျှောက်တဲ့အခါကျဟိုဒီနေ့တရားမှတ်လို့ကောင်းလားဘယ်မှစိတ်တွေမထွက်ဘူးဆိုတာပေါ့အဲ့တော့သူပြောနေသူအခုလက်တွေ့ဖြစ်နေတာလေးနဲ့ကန့်ညီမှုရှိမရှိဆိုတာလေအကဲခတ်ရတာရှိပါတယ်အဲ့ဒီခါကျတော့ဒီမှာယောဂီကစိတ်ကိုဘယ်မှမထွက်အောင်ကြိုးစားနေတဲ့ယောဂီတယောက် အဲ့လိုကြိုးစားပြီးတော့အတင်းကိုကိုယ့်ဟာကိုယ်ကိုစိတ်ကိုချုပ်တီးတယ်သူကသူကချုပ်တီးတာဝိပဿနာဆိုတာချုပ်ရတဲ့လုပ်ငန်းမှမဟုတ်ဘဲနဲ့သူကအဲ့ဒီမှာတရားရှုရင်ကစိတ်ကထွက်တယ်စိတ်ထွက်တဲ့ခါကျတော့သူ့အထိုင်ကိုတခါလေးဒလိုလိုပြီးတော့တခါပြန်ပြီးတခြားလှုပ်ပြန်တယ်အဲတေချာပြုတ်ပြင်ပြီးလှုပ်ပြန်တယ်ထိုင်နေမှတ်တယ်မရပြန်ဘူးဆိုနောက်ကျတော့ကြာတော့တခါကြာနေဆောင်ဩဒီယောဂီသူစိတ်သူမနိုင်ဖြစ်နေတာသူဟာသူပဲတယောက်တည်းရံဖြစ်နေတယ်တယောက်တည်းရံဖြစ်နေတာဘယ်သူနဲ့ရံဖြစ်တာလဲ သူကသူရံဖြစ်နေတာသူတယောက်တည်းအဲဒီမှာဒေါသတွေဖြစ်နောက်ဗဟိတအပြင်ပုဂ္ဂိုလ်တွေကိုဒေါသဖြစ်တယ်အပြင်ပုဂ္ဂိုလ်ဒေါသဖြစ်တယ်ဆိုတာကတော့ယောဂီပုဂ္ဂိုလ်ဟာအထုတ်တဲ့နေရာသွားတဲ့နေရာလာတဲ့နေရာထိုင်တဲ့နေရာအကုန်သိမ်မှုရတယ်မိမိရဲ့အတန်ကြောင့်ဘေးယောဂီအနှောက်အယှက်ဖြစ်မသွားစေရအောင်ကိုမလုံနိုင်လို့ကိုမရှုနိုင်လို့ကိုကပြင်ရပြန်နေဆိုရင်မဲ့ထိုင်ရပြန်နေဆိုရင်မဲ့ ကိုယ့်ရဲ့ပြုပြင်မှုကြောင့်ကိုယ့်ရဲ့ဒီချင်းနှင်းမှုကြောင့်ဘေးပုဂ္ဂိုလ်ကိုအတန်မကြားစေရဘူးမြတ်စွာဘုရားလက်ထက်ကဘုန်းကြီးတို့ယဟန်တော်တွေတိုးထဲမှာတရားအထုတ်ကြတယ်ကြည်တဏှာစီတဏှာစီလေးအထုတ်နေကြတယ်အဲ့ဒီအထုတ်နေစဉ်မှာဒီကြားကနေပြီးတော့တခါလေလာလာပြီးတော့ယဟန်တော်တွေကိုကြိုက်ချီကြိုက်ချီပြီးတော့သူတို့စားကြတယ်ယဟန်တော်တွေကတပားတပားတမာတိပြတ်သွားမှဆိုလို့အတန်မပေးဘူး ကြည့်နော်ကိုယ့်ကိုယ်အသက်တရားမဲ့အချိန်တောင်မှအတမပေးဘူးအတူတရားအထုတ်ဖို့အထုတ်ပဲဖြစ်တဲ့ပုဂ္ဂိုလ်ကြီးကိုကြောင့်တမာတိပြက်လိမ့်မယ်ဆိုအတမပေးဘူးနောက်ကြတော့မှတန်ခါမထေကြီးကတန်ခါတွေကိုစီစစ်တဲ့အခါကြတော့မှအော်ရော့နေတယ်အဲ့ဒီကြတော့မှဒီလိုအန္တရာယ်တော့ရှိနေပြီတကယ်လို့အန္တရာယ်တွေ့ရင်အတန်ပေးကြဆိုပြီးတော့အဲ့ဒီကြတော့မှအတန်ပေးတော့တာဒါကြောင့်ဘုန်းကြီးတို့ယောဂီများအသက်နဲ့အန္တရာယ်နဲ့ကြုံတွေ့နေတာတောင်မှ အတူတူအထုပ်ပုံအထုပ်ပဲဖြစ်တဲ့ပုဂ္ဂိုလ်သမာဓိပြည့်ပြန်းသွားမှာဆိုလို့အတန်မပေးကြအောင်အခုလည်းပဲမိမိတို့အထုပ်ပုံအထုပ်ပဲချင်းချင်းကိုယ်တမာရီမရလို့ကိုယ်စိတ်တွေမငြိမ်လို့ကိုဟာထိုင်ရကထရမယ်ပြင်ရမယ်ပြုရမယ်ဆိုရင်တိမ်တိမ်မွေ့မွေ့တို့တို့တက်တာအတန်နေမကြအောင်ပြုပြင်တာကစနောက်ဆုံးဒီနေရာမှာဣရိယာပုကဖြစ်ပြီးတော့ထရတော့မယ်ဆိုရင်လေကိုထတာကိုချီနင်းသွားတာဒီအတန်နေဘာတမ်းမှမကြရအောင် ခါတဲ့အတန်ကိုလုံအောင်အထူးပြုပြီးတော့ဆောင်ရှောက်ပေးပါဟာတရားရဲ့တမာရီကိုတရားကဆောင်ရှောက်ပေးတာဖြစ်ပါတယ်တကယ်လို့အဲ့ဒီလိုမဆောင်ရှောက်ဘူးဆိုရင်ဒီပုဂ္ဂိုလ်ဟာအနေချမ်းအထိုင်ချမ်းအသွားချမ်းအကုန်ချမ်းထိုင်တဲ့အခါကျတော့လည်းပဲတခါလေထိုင်ကြတဲ့ဒုံးဆိုထိုင်ကြတယ်ဘေးကလူတွေကတုံသွားအဲ့လိုဆိုတော့ဟိုမှာမှတ်နေတဲ့အမှတ်ကပြတ်သွားအဲ့ဒါမျိုးဆိုရင်ကြာတော့တစ်ချိန်ကနှစ်ချိန်နှစ်ချိန်က သုံးချိန်ကိုက တမာရီဖြစ်အောင်အထူးကြောင့်ချစိုက်ပြီးတော့ဝရိယစိုက်ပြီးရှုနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီပုဂ္ဂိုလ်ကြောင့်ခဏခဏတမာရီပြက်ပြီးဆိုရင်စိတ်ထဲမှာဒေါသတွေဖြစ်အဲ့ဒီပုဂ္ဂိုလ်ကိုဒေါသတွေဖြစ်နေတယ်အဲ့ဒီဒေါသစိတ်ကိုရှုရမှာဘာကိုရှုရမှာလဲအေးအဲ့ဒီစိတ်ကလေးကိုပြန်ပြန်ရှုရဒေါသဖြစ်လာရင်ဒေါသစိတ်မိမိကိုယ်ကိုဖြစ်တဲ့ဒေါသစိတ်သူတစ်ပါးပေါ်မှာဖြစ်တဲ့ဒေါသစိတ်ဘုန်းကြီးတို့ဒီမှာကြတော့မရှိပါဘူးဘုန်းကြီးတို့ဒီရန်ကုန်တို့ဘာလို့ကြတော့ တရားထိုင်တဲ့နေရာကိုခါတဲ့အိတ်ကလေးတွေနဲ့ကြွကြွအိတ်ကလေးတွေနဲ့ထည့်ထည့်လာကြတယ်။ဘာလေးတွေထည့်လာလဲတော့မသိပါဘူး။ပြုတ်စီဘူးတို့ဘာတို့နေမှာပါပဲထည့်လာ။အဲ့ဒီထည့်လာပြီဆိုရင် တချို့ပုဂ္ဂိုလ်ကတခါတဲ့သူတရားမှတ်လို့မရတိုင်းအဲ့ဒီကြွကြွအိတ်နိုင်နေတာပဲတချို့ချို့နဲ့။ဘေးကပုဂ္ဂိုလ်ကဘလို့မှရှုမှတ်လို့မရအောင်ကြာတော့ပြောလို့လည်းအဆင်မပြေတော့ဟောတနေရာထသွားပြီတနေရာသွားထိုင်ရပြန်။ညီအဲ့ဒီလိုအတန်ပလန်နေပေါ့။ ဒါတွေဟာတယောက်ရဲ့တမာရီကို ဖြစ်စည်းစေတာ ဖြစ်တဲ့အတွက်အဲ့ဒါကိုလည်းပဲမိမိတို့ကဆောင်ရမှလားရှောင်ရမှလားရှောင်ရမယ်မိမိအတန်ကြောင့်ဒီပုဂ္ဂိုလ်တွေအနှောက်အယှက်မဖြစ်စေနဲ့ကိုမရှုနိုင်ဘူးကိုမပွားနိုင်ဘူးကိုတမာရီမထူထောင်နိုင်ဘူးကိုမထူတိုင်းနိုင်လို့သူတို့ဘာတွေကိုလည်းမပြည့်စည်စေနဲ့သူတို့ကြိုးစားနေတာကိုသူတို့အောင်မြင်ပါစေသူတို့တမာရီဖြစ်ပါစေကိုကြောင့်တော့ဒီပုဂ္ဂိုလ်တွေကိုအတန်ကြောင့်တော့ ကိုယ့်ရဲ့အမူအရာကြောင့်တော့တမာရီမပြတ်ပါစေနဲ့ဆိုပြီးတော့တိမ်တိမ်မွေ့မွေ့သွားတာလာတာကစားချီတန်လုံအောင်ထိုင်တာထတာကစားတက်တောင်တက်တာတိမ်တိမ်မွေ့မွေ့အတန်မကြအောင်နောက်ဆုံးအချောင်းဆိုးရတယ်ကို့မှာကျမ်းမာရေးရဘလို့မှဖြစ်နိုင်ဘူးဆိုရင်ပါဇက်ကလေးကိုပိတ်ဆိုးပါပါဇက်လေးပိတ်ဆိုးလို့အဆင်မပြေဘူးဆိုရင်ဘေးမှာရှိတဲ့ရေပလင်းလေးကရေလေးကိုတောက်လိုက်ပါဒါဆိုရင်ချောင်းဆိုးရသွားမယ်အဲ့ဒီလိုပေါ့ အဲတကယ်လို့ကိုဟာသိကိုချောင်းဆိုးနေတယ်ဆိုရင်ဒီခမ်းမလေးတွေကိုမဝင်မဲနဲ့ဘေးမှာသွားပြီးစဉညာနေရှောင်နေမယ်အဲလိုနီးလေးနဲ့ကိုယ်အတန်ကြောင့်ယောဂီတွေစိတ်နှောက်ရှင်မဖြစ်ရအောင်ဒါကြောင့်ဒီစိတ်ကလေးကဒေါသစိတ်ဖြစ်ပေါ်လာရင်လည်းအဲ့ဒီစိတ်ကလေးကိုရှုပါတဲ့တကယ်လို့ပဂရိအတိုင်းဒေါသစိတ်မဖြစ်ဘူးဆိုရင်လည်းပဂရိစိတ်လေးကိုရှုမောဟတွေးဝေမှုတွေဖြစ်လာရင်လည်းတွေးဝေမှုလေးတွေကိုရှု တွေ့ဝင်မှုမဖြစ်ဘူးဆိုရင်လည်းပဲပဂရိဖြစ်တဲ့စိတ်ကလေးတိုင်းရှုအဲဒီလိုယောဂီပုဂ္ဂိုလ်ကလောဘနဲ့အောင်ဒေါသနဲ့အောင်မောဟနဲ့အောင်ဒါတွေကိုရှုမှတ်ပြီးတော့ပယ်သွားရတာဘာဝနာတရားပွားများအထုတယ်ဆိုတာလောဘဒေါသမာမာနနဲ့ကိုယ်မှာတခြားမန်နေရှိတယ်တချို့ကပညာမန်နေရှိတယ်တချို့ကဥစ္စာမန်နေရှိတယ်တချို့ကအစင်မန်နေရှိတယ်တချို့ကယာရုမန်နေရှိတယ်တချို့ကအဲအဆွေ မျိုးစသည်ဖြင့်အချွေရန်ပေါ်များမှုဆိုတဲ့မန်နေရှိတယ်ဒီမန်နေကိုတရားထုတ်တဲ့အခါမှာလုံးဝပယ်ထားရတယ်အဲ့ဒီမန်နေပယ်လဲထားရတယ်ဒီကရှုမှတ်တဲ့အခါမှာလည်းပဲအမှန်ကိုမြင်သွားပြီဆိုရင်မာနတွေဆိုတာလုံးဝယုံနေသွားတယ်ဘုန်းကြီးတို့ဒီမှာဖြစ်မှုပြမှုလေးကိုတေချာသိတဲ့ပုဂ္ဂိုလ်ဟာမာနတွေယုံနေသွားတယ်ဘာယုံနေသွားလဲမာနကိုယုံနေသွားတယ်အဖြစ်ပြက်ကိုမြင်ပြီဆိုတဲ့ပုဂ္ဂိုလ်ဟာမာမာနမရှိတော့ ဘာကြောင့်လဲငါဘလောက်ပဲပညာတတ်တန်အားလုံးဟာဖြစ်ပြီးပြတ်မှာပဲပညာမတတ်တဲ့လူလည်းဖြစ်ပြီးပြတ်မှာငါဘလောက်ပဲဥစ္စာပစ္စည်းပေါ်များပေါ်များဖြစ်ပြီးပြတ်မှာပဲမွဲတဲ့ပုဂ္ဂိုလ်လည်းဖြစ်ပြီးပြတ်မှာပဲငါဘလောက်ပဲယာရုကြီးကြီးဖြစ်ပြီးပြတ်မှာပဲယာရုငယ်တဲ့ပုဂ္ဂိုလ်လည်းထားပဲအကုန်လုံးဟာယုံနာခန္ဓာရရင်အားလုံးဟာဖြစ်ပြီးပြည့်မဲ့တရားကြီးတယ်ပဲလို့အမှန်သုံးသပ်နိုင်ပြီအမှန်နဲ့သိနေပြီဆိုရင်မာနဆိုတာရှိသေးလားလုံးဝမရှိတော့ ဒါဖြစ်ဖြစ်မြင်တဲ့ပုဂ္ဂိုလ်နော်မာနတွေလုံးဝယုံနေသွားဆင်းရဲဘုန်းကြီးတို့ဒီမှာဆင်းရဲတဲ့သဘောကိုမြင်ပြီးဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်နေလို့ဆင်းရဲပဲဆိုတာကိုသိပြီဒီခန္ဓာကိုယ်ကြီးဟာအစကတော့ငါအားကိုးလောက်တဲ့ခန္ဓာကိုယ်ကြီးလို့ထင်နေတာအခုကျတော့ခန္ဓာကိုယ်ကြီးဟာဖြစ်ပြီးပြက်နေတာဘာတစ်ခုမှမမြဲပါလားအာမကိုလောက်တဲ့ခန္ဓာကိုယ်ကြီးဒီတကယ်တော့ဆင်းရဲတုံဆင်းရဲကြီးငါပွေ့ပိုက်ထားရတာပါလားလို့သိရင် တဏှာကင်းသွားပြီ။ဘာကင်းသွားပြီလဲ။တဏှာကင်းသွားပြီ။ဆင်းရဲတုံးကြီးပဲဘာနှစ်သက်เสียရှိသေးလဲ။ဘာမှကိုမနှစ်သက်တော့ဘူး။သူလည်းဆင်းရဲတုံးကြီးကိုလည်းဆင်းရဲတုံးကြီးပဲ။အဲတော့ဆင်းရဲတုံးကြီးပါလို့အမှန်သိနေပြီဆိုမှတော့တဏှာဒီပုံမှာနှစ်သက်တာမြတ်နိုးတာတွေ့တာလားခင်မင်တာဘာတခုမှမရှိတော့။ဩအနတ္တအစိုးမရတဲ့သဘောကိုသိပြီဆိုရင်ကတော့ငါဆိုတာလုံးဝကင်းသွားပြီဒိဋ္ဌိပြုတ်သွားပြီ။တဏှာ မာနာဒိဋ္ဌိဒီတန်တရာကြီးကိုချဲ့တတ်တဲ့တဏမာနာဒိဋ္ဌိကိုပယ်ခြင်းရင်မမြဲတာကိုမြင်အောင်ရှုဆင်းရဲတာကိုမြင်အောင်ရှုအဆိုးမရတာကိုမြင်အောင်ရှုဒါမြင်ပြီဆိုရင်တဏမာနာဒိဋ္ဌိကင်းပြီဟုတ်တယ်မို့လားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများရှုတဲ့အခါမှာမမြဲတဲ့သဘောကိုမြင်အောင်ရှုရဒါကိုမြင်ပြီဆိုရင်ဟိုဘက်ကဆင်းရဲဟိုဘက်ကအဆိုးမရတာဒါလေးကိုမြင်သွားမယ်ဒီစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုတဲ့အခါမှာလည်းပဲဒါပဲ စိတ်ကလေးကအခုတရားထုတ်တဲ့အခါမှာတခါတရံမှာကောင်းတဲ့စိတ်တွေဝင်တယ်တခါတရံဗာစိတ်တွေဝင်တယ်အေးကောင်းစိတ်ကလေးတွေဝင်တယ်တခါတရံမှာကောင်းတဲ့စိတ်တွေကုသိုလ်စိတ်တွေဝင်နေတယ်တရားလည်းကြိုးစားခြင်းနဲ့စိတ်တွေဖြစ်တယ်လူချင်းတန်းကျင်တဲ့စိတ်တွေလည်းဖြစ်တယ်ကြွေးခြင်းမွေးခြင်းနဲ့စိတ်တွေလည်းဖြစ်တယ်အဲ့ဒီစိတ်တွေဖြစ်နေပြီဆိုရင်ဒီစိတ်ကလေးဟာကောင်းစိတ်ကလေးပဲဆိုပြီးတော့ဒီတိုင်းမထားရဘူးရှုမှတ်ရတယ်ဘာလို့ရတာလဲ အေးအဲ့ဒီစိတ်ကိုရှုမှတ်ပြီးတော့ကောင်းစိတ်လေးကိုလည်းရှုမှတ်ပြီးတော့ပယ်ရတာတခါတရံကြတော့မကောင်းတဲ့စိတ်တွေအကုသိုလ်စိတ်တွေဝင်တယ်အဲ့ဒီအကုသိုလ်စိတ်တွေဝင်လဲပဲဒီအကုသိုလ်စိတ်တွေကိုလည်းလက်ခံရမှာလားပယ်ရမှာလားပယ်ရမယ်တခါတရံကြတော့လည်းပဲပြင်းတဲ့စိတ်တွေတရားမှတ်နေရတာကိုပြင်းနေတာအဲ့ဒီပြင်းတဲ့စိတ်တွေဝင်လာရင်လည်းဒါလည်းမကောင်းတဲ့စိတ်မို့လက်ခံရမှာလားပယ်ရမှာလားဒါကြောင့်မို့ တရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာစိတ်တ ानु ပတနာနည်းနဲ့ရှုတော့မယ်ဆိုရင်စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုဘာဖြစ်တိုင်းရှုရမှာလဲအေးတွေးစိတ်ပေါ်လဲရှုစဉ်းစားစိတ်ပေါ်လဲရှုပြင်းတဲ့စိတ်ပေါ်လဲရှုပျော်တဲ့စိတ်ပေါ်လဲရှုကုသိုလ်စိတ်ပေါ်လဲရှုအကုသိုလ်စိတ်ပေါ်လဲရှုအားလုံးဟာစိတ်လေးဖြစ်တိုင်းရှုပါကဲဆိုလိုက်စိတ်အမှုအရာဖြစ်တိုင်းမှာ မှန်စွာသိရမည်ဆိုလိုက်ပါေစိတ်မူရာဆိုတာစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုရှုရင်အဲ့ဒီစိတ်လေးဟာလေကောင်းစိတ်လေးပေါ်ပြီးရင်လေမြဲသလားမမြဲဘူးလားမကောင်းစိတ်လေးပေါ်ပြီးရင်ရောဘာမှမမြဲဘူး တရားလေးတွေနာတယ်တရားနာပြီးတဲ့ခါငါတော့ကြိုးစားလိုက်မယ်ဒီနေ့တော့ငါအမှတ်မလို့အောင်ကိုကြိုးစားမယ်စိတ်ကဖြစ်တယ်အဲ့ဒီစိတ်လေးကတရားပွဲလဲပြီးသွားရောဟိုဘက်ပြင်လဲထွက်သွားမရှိဘူးမရှိဘူးကဲမြဲတာလားမမြဲတာလားတေချာစဉ်းစားကြည့်တော့လုံးဝမမြဲဘူးမြတ်စွာဘုရားဟောတာတွေကအနိစ္စဆိုတာဟောတာတော့ရှင်းရှင်းလေးရမမြဲဘူးတခါတရံမှာကောင်းစိတ်ကလေးပေါ်တယ်ကုသိုလ်စိတ်တွေဘာဖြစ်တယ်ဘာလုပ်ချင်တယ်ညာလုပ်ချင်တယ်ဖြစ်တယ် အဲ့ဒါလေးကတရားနာတော့မယ်နာပြီးပြင်ထွက်လိုက်တာဖဏရှူတာလည်းမရှိတော့အကုန်လုံးပြောက်သွားတယ်ကောင်းစိတ်မကောင်းစိတ်လည်းဒီတိုင်းပဲလေစဉ်းစားကြည့်ပေါ့အကုန်လုံးကဒါဖြစ်ပြီးပြည့်နေတဲ့သဘောတွေဒီစိတ်ကလေးရှူရင်းရှူရင်းနဲ့ပဲဒါကိုမြင်သွားရမှာအဲ့ဒါမမြဲတာမြင်ပြီဆိုရင်တော့ဟိုဘက်ကယရနေဆန်တန်ဒုက္ခံတန်ဒုက္ခံတရဏတ္တာတဲ့ကျမ်းဂန်များမှာမမြဲတာကိုတွေ့ပြီဆိုရင်ဆင်းရဲတာဆူမရတာကိုအာလုံးတန်းပြီးတော့သိလာလိမ့်မယ် အဲ့ဒီကနေဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြည့်စုံရင်ကတော့ဒီစိတ်ကလေးရှူရင်ရှူရင်နဲ့ပဲဘုန်းကြီးတို့ဖြစ်မှုပြမှုတွေပြတ်စဲတဲ့ငြိမ့်တဲ့နေဗံကိုယ်တိုင်မျက်မှောင်မတွေ့နိုင်ဘူးလားဗျာနောက်တခါဓမ္မ ानु ပတ္တနာတဲ့ဓမ္မ ानु ပတ္တနာဆိုတာဓမ္မဆိုတာသဘောပဲအနုဆိုတာအချင်းချင်းပမှန်ပတ္တနာရှုသဘောလေးတွေကိုဓက္ကဓက္ကဓက္ကဓက္ကဓက္ကဓက္ကရှုနေရသဘောဆိုတော့ဘုန်းကြီးတို့ယောဂီများ ဒေချာလေးအာယုံပြုကြည့်ရှုမှတ်နေတဲ့အခါကာလလေးမှာအတန်လေးတွေကြားတယ်ဒီအတန်လေးကိုကင်ပြလို့ဆုပ်ပြလို့ရရလားဒါလေးဟာသဘောပဲကြားတယ်ကြားတယ်ရှုနေတာဒါသဘောလေးပဲခုတရားရှုမှတ်ရင်ကနေပြီးတော့တခါတရံမှာမိမိရဲ့အာယုံထဲမှာဖရာကြီးကြောင်းနေကန်နေအကုန်လုံးယဟန်တန်ဃာတွေစသည်ဖြင့်ပေါ့လေတောတောင်နေ နောက်ပြီးတော့လူသေးကောင်းတွေအယိုးစုတွေစသည်ပေါ့ကောင်းတာရောမကောင်းတာရောအိဋ္ဌာရောအနိဋ္ဌာရောပေါ့စိတ်လေးတည်ငြိမ်လာတဲ့အခါကလည်းကြတော့အာယုံလေးတွေထင်တတ်တယ်။ဗာလေးတွေထင်လာတာလေ။အာယုံလေးတွေထင်တတ်တယ်။ဒါကတမာတိကြောင့်ထင်တဲ့အာယုံကိုပြောတာနော်။တချို့ကတမာတိကြောင့်ထင်တာမဟုတ်ကိုယ့်အကူတွေးပြီးတော့ပြောတာ။တချို့ကတရားရှောင်ရင်တွေးပြီးပြောတာဗာလေးမြင်ပါလေညာ။သူရှောက်เสียရမရှိဘူး မရှိတော့ကြာဘူးနာဝတွေနဲ့တခါလေရောချနေရောချနေတယ်အဲ့ဒါဘာတွေတွေ့တယ်ညာတွေတချို့ပုဂ္ဂိုလ်များဆိုရင်ဘုန်းကြီးတို့တော်တော်ကြာကြာနားထောင်ရတယ်သူကတခါလေတောင်ကုန်းလေးနဲ့ဟမလေးချောင်းလေးနဲ့အဲ့ဒီမှာလှီလေးကပါသေးအဲ့ဒီပုံမှာလှီလေးပုံမှာတခါလေလှီလေးလောခတ်သွားတာလေးကပါသေးတယ်ဟိုးတောင်ပေါ်ကဖျားလေးနဲ့ဖျားကစွန်လေးနဲ့အဲ့ဒီမှာအောင်မယ်ဝတ်ဖြူစင်ကြယ်ဝတ်ထားတဲ့ပုဂ္ဂိုလ်ကပါသေးတယ် ပြောနေလိုက်တာအဲ့ဒါလေးကိုတခါနဲ့ကမ္မထဘုန်းကြီးရဲ့ဒုက္ခနော်ဒါသူ့ဟာသူစိတ်ကူးနဲ့ပြောမှန်သိရနဲ့နားထောင်နေကမ္မထဘုန်းကြီးမြန်ခင်ဗျားတို့ကမ္မထဘုန်းကြီးမြန်သိကူဟာလို့တယ်မထင်နဲ့ကမ္မထဘုန်းကြီးရဲ့ဒုက္ခတော့ကြီးတယ်ဒါဟို၁၀ရက်စကန်းလောက်ပြောတဲ့ပုဂ္ဂိုလ်ကိုဖွင့်တဲ့ပုဂ္ဂိုလ်ကတော့၁၀ရက်လောက်ပဲသူခံသိခံရမှာပေါ့ဘုန်းကြီးတို့ကြတော့နှစ်ပေါက်ကြီးတရားအထုဘုန်းကြီးရိတ်တံမှာဘယ်ချိန်မဲလာကြည့်ကြည့်ယောဂီတရားကျော်ရှိတယ်ဒါအများတန်းရှိတယ် ယောဂီတရားယုံရှိတယ်ဒီနွေရာသီဆိုရင်အကြောင်းသူအကြောင်းသားတွေအများကြီးပဲတင်းညံဆိုရင်ယောဂီထောင်ချီပြီးရှိတယ်အဲ့တော့ဒါအမြဲတမ်းဘုန်းကြီးတို့ကနေ့စဉ်အလုပ်လုပ်ရတယ်မိုးလင်းကမိုးချုံမိုးလင်းကမိုးချုံနေ့စဉ်ဒါစကံပွဲလုပ်တယ်ဆိုတာက9ရက်ဆိုရင်ပြီးသွားပြီ10ရက်ဆိုရင်ပြီးသွားပြီဘုန်းကြီးတို့အနေနဲ့ဟိုမှာရန်ကုန်မှာဒါအမြဲဖွင့်ထားတာဆိုတော့နေ့စဉ်တရားလာပြီးတော့တရားဝင်တဲ့ပုံကိုလည်းနေ့စဉ်ရှိတယ် ရိတ်တာကနေပြီးတော့ကိုယ်အဋ္ဌာလေးနဲ့ကိုရက်ပြည့်လို့ပြန်တဲ့ပုဂ္ဂိုလ်ကလည်းနေ့စဉ်ရှိတယ်။အဲ့ဒီမှာရက်တူရှိတယ်လို့ရက်ရှိတလားနှစ်လားသုံးလားအဲ့ဒီလိုအာထုတ်တဲ့ပုဂ္ဂိုလ်တွေရှိတယ်။အဲ့ဒီလိုအာထုတ်တဲ့ပုဂ္ဂိုလ်တွေရှိတဲ့အခါကလည်းကြတော့နေ့စဉ်ပဲဒီတရားလုပ်တွေနေ့စဉ်ပဲပြောပေးနေရနေ့စဉ်ပဲဟောပေးနေရနေ့စဉ်ပဲအလုပ်လုပ်နေရအဲ့လိုဆိုတော့ယောဂီတွေကအမျိုးစုံနေတာအမျိုးစုံနေတာဆိုတော့သူတို့ပြောတာတွေနေ့တိုင်းနားထောင်ရနေ့တိုင်းနေ့တိုင်း ပြောရရင်ကတော့ဘုန်းကြီးတို့ကဖောင်းအာယုံပင်အာယုံလေးရှုခိုင်းတာဆိုတော့နေ့စဉ်စပြီးတရားလျှောက်ပြီးဆိုတဲ့တပည့်တော်ဖောင်းနာပင်နာမှတ်ပါတယ်ဖျားဆိုနားထောင်ရတာတရားတော့နေ့တိုင်းပဲအဲ့ဒီကနေပြီးတော့မှသူကတခါတည်းဗားလေးမြင်ပါတယ်စိုးစိုးကပြောသလိုပေါ့အဲ့ဒီတချို့ပုဂ္ဂိုလ်ကြတော့အဲ့ဒီဟာတရက်က2ရက်2ရက်က3ရက်ဆိုတော့ဘုန်းကြီးလည်းမတတ်နိုင်တော့နောက်ယောဂီတွေကလည်းရှိသေးတယ်နိ မတတ်နိုင်တော့ဘာလို့ ਆ လဲဆိုတော့သူလည်းအဲ့ဒီဆုံးသက်မယ်လေကြံရောပုံပြင်လေးကတော့ဒါပါပဲနော်လို့ဘုန်းကြီးပြန်ပြောလိုက်တယ်အဲ့ဒါနဲ့ရှက်သွားနောက်ပြောတော့ပြီးရောသူစကားကိုပြအောင်ဖြတ်ရတာဒီတိုင်းနေ့စဉ်ဆက်နာထောင်ရင်နေ့စဉ်ဘာတွေထွင်ပြီးပြောအောင်မှမသိသေးဘူးအဲအဲ့ဒီတော့ဒီနည်းလေးနဲ့ပဲသူတို့စကားကိုဖြတ်ရတယ်အဲ့လိုဖြတ်ပြီးတော့တရားကိုဆက်ပြီးတော့မေးရတာကိုကရှုမှတ်ပုံရှုမှတ်နည်းတွေကိုထပ်ထပ်ပြီးသင်ပေးရတယ် ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီသဘောဆိုတဲ့အာယုံလေးတွေဆိုတာကကိုယ့်ဟာကိုယ်စိတ်ကူးကြံစီပြီးတော့ပြောတဲ့အာယုံမဟုတ်ဘူးတမာရီကြောင့်စိတ်တည်ငြိမ်မှုတမာရီလေးကြောင့်အာယုံလေးတွေထင်တာစကားလေးတစ်ခုရှိတယ်နော်ရေးကြည်တော့အရေးထင်တယ်ပါတယ်တော့ရေးကြည်တော့အရေးထင်တယ်လို့စိတ်ကြည်တော့နမိတ်ထင်တယ်စိတ်ကြည်တော့ဘာထင်လဲအေးပုံရောင်ပုံရိပ်နမိတ်တွေထင်တယ် ဒါစိတ်ကြည်လို့ရေကြည်မှာရေလေးတွေကကြည်လင်တဲ့ရေလေးကိုစလုံးနဲ့တက်ပြီးမျက်နှာလေးအပ်ကြည့်ပါလားပုံရိပ်ကလေးမပေါ်ဘူးလားပေါ်နေတာပဲကိုယ်ပုံရိပ်ကလေးရေတွေနှုံခဲလေးထည့်ပြီးတော့နှောက်ပြီးတော့ပြန်ကြည့်ပါလားပေါ်သေးလားမပေါ်တော့ရေတွေနှောက်နေလို့ဒီတိုင်းပဲစိတ်ဟာလည်းပဲယောဂီပုဂ္ဂိုလ်ဟာတရားရှုမှတ်လို့စိတ်မှမတည်ငြိမ်သေးဘူးဟိုရောက်ဒီရောက်တခါတည်းရောင်ရခံပြီးတော့ တဏှာကြီးတဏှာကြီးထိုင်တာဟာဘုန်းကြီးတို့56မိနစ်လောက်အပြင်ထွက်နေတဲ့ပုဂ္ဂိုလ်ကဘာယုံမြင်မလဲဟုတ်တယ်မို့လားဘယ်လိုမှမမြင်နိုင်ဘာကြောင့်လဲစိတ်ကြည်လင်လို့လားမကြည်လင်လို့လားစိတ်မကြည်လင်သေးဘူးစိတ်တရားရောက်ရက်ခံနေတာအဲရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲနေပြီရှေ့ကလည်းမှတ်စိတ်နောက်ကလည်းမှတ်စိတ်နောက်နောက်ကလည်းမှတ်စိတ်ဒီမှတ်စိတ်ကြီးတွေဖြစ်နေပြီအဲ့ဒီမှာစိတ်တွေကြည်လင်နေတဲ့ခါကြတော့မှအဲ့ဒီအာယုံနမိတ်ကလေးတွေပေါ်ပေါ်လာတာဖရာတွေကြောင်းခံတွေဇီရီပထိုးတွေ စောစောကပြောတဲ့တောတောင်လေးနောက်တချို့ပုဂ္ဂိုလ်ဆိုရင်မိမိကိုယ်တိုင်တချို့ပုဂ္ဂိုလ်ဆိုရင်မိမိရဲ့ပုံရိပ်ကလေးပုံကိုယ်ပွားလေးကိုကတရားထိုင်နေတဲ့တယောက်ကဟောတယောက်ကကိုယ်ဘေးလေးကနေကိုယ်ကိုထိုင်ပြီးကြည့်နေတယ်အဲ့ဒီကြည့်နေတာလေးကဟိုကပြုံးပြရင်ဟိုကိုကတောင်ပြန်ပြုံးလိုက်မိသလိုဖြစ်သွားတယ်အဲ့ဒီလိုအာယုန်နေတခါတရံမှာအာယုန်ထဲမှာစားစရာတောက်စရာထုံငင်းပွဲကြီးအပြည့်ဘုန်းကြီးတို့အခုဒီမှာအမေရိကန်နိုင်ငံကဆုံးပွဲကြီးတွေလို့ပေါ့နော် ဆုံးပွဲမှာအပြည့်ပဲအချိုပွဲတွေအချင်းပွဲတွေအကုန်လုံးပြည့်နေတာအဲ့လိုအပြည့်ကိုယ်အာယုန်ထဲမှာမြင်နေတယ်မြင်တဲ့အခါမှာကိုယ်တိုင်တောင်ယူစားဖို့မလိုဘူးအဲ့ဒီမှာကိုယ်ကိုဇုံးလေးနဲ့ကန်ပြီးတော့နှကန်းကိုလာပြီးတော့ပါးစပ်ကိုလာပြီးတော့အဲ့ဒီမှာဇုံးလေးနဲ့လာပြီးတော့ကျွေးမဲ့ပုံစံဘုန်းကြီးတို့ဟိုငယ်စဉ်ကဟိုရှင်ပြုတဲ့အခါကလည်းမဘိသိက်ဆရာကနေပြီးတော့တခါတယ်ဓမင်းလေးခွန်မရစေအောင် ရေလေးခွန်မရစေအောင်ဆိုတော့လေဘုန်းကြီးတို့ပါဇာလေးဟာဟာပေးရတာအဲအဲ့ဒီလိုပဲအခုလည်းပဲအာယုံထဲမှာအဲ့ဒီမှာဟိုတူးတယောက်ကလာပြီးတော့ဒီစားတော့ဖွဲတွေကိုကိုကိုကြွေးတော့မလို့ပဲဇွန်းလေးနဲ့လာပြီးတော့ကိုစီလဲယူလာရောပါဇာလေးလဲဟမ်းမယ်ကြံတဲ့ရောတတိယပြန်ဝင်သွားသွားရောမစားလိုက်အောင်အာယုံအာယုံအဲ့ဒီမှာဒါရေစိတ်ကြည်ရဲ့ခါကျတော့အာယုံနမိတ်တွေထင်းနေတာအဲ့ဒီဟာမှာတကယ်အာယုံတမာရီကြောင့်ဖြစ်တဲ့အာယုံ မင်းအဲ့ဒီလိုအာယုံမျိုးလေးတွေမြင်လာရင်လည်းမြင်တယ်မြင်တယ်မရှိရဘူးလားမင်းအဲ့ဒီလိုမြင်တဲ့အာယုံကိုလက်နဲ့ကင်ပြဆုပ်ပြလို့ရရင်လားအဲ့ဒါသဘောပဲဟုတ်တယ်မို့လားကြားသဘောမြင်သဘောနာမ်သဘောမိမိရဲ့နှာခေါင်းမှာလာပြီးတော့နာနာမှုေးတာရှိတယ်မွေးတဲ့အနံ့နံတဲ့အနံ့ကင်ပြလို့ရရလားမရဘူးဒီသဘောလေးပဲရှိတယ်အဲ့ဒီသဘောလေးတွေရှုတာကိုဓမ္မနုပဒနာဗာနုပဒနာလဲ တကယ်လို့စိတ်တည်ငြိမ်မှုတမာရီအားကောင်းပြီဆိုတဲ့အခါကျတော့ဟောဖောင်းမှုပိန်မှုလေးရှုတော့လည်းပဲတင်းသဘောရောသဘောလေးပဲမတွေ့ရဘူးလားဟောအဲ့ဒီမျိုးသဘောလေးသိအောင်ရှုနေတာဓမ္မနုပဒနာဈဉ္ညာသွားနေတယ်သွားရင်သွားရင်နဲ့ရှုနေတယ်တင်းသဘောတောင်သဘောရွေသဘောလေးပဲသိတယ်အဲ့ဒီသဘောလေးတိုင်းသိရှုနေတာဓမ္မနုပဒနာအဲ့ဒီလိုမြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်တွေ့ထိကြိုက်မှစပြီးတော့သဘောအာယုံလေးတွေကိုရှုနေတာဟူသည်။ဗန္ဓုပဒနာနဲ့ ဓမ္မ ानु ပါဒနာကဲဆိုလိုက်သဘောတရားထင်ပေါ်ညာပိုင်းခြားသိရမည်သဘောတရားထင်ပေါ်ညာပိုင်းခြားသိရမည်ဆိုလိုက်ပါ မေဘုန်းကြီးတို့ယောဂီများဒီသဘောအာယုံလေးတွေပေါ်လာတဲ့သဘောလေးတွေကို ရှုရင်လည်းပဲရှုတိုင်း ရှုတိုင်းပေါ်လာတာလေးရယ်သိတာလေးရယ်ဟိုကပေါ်မှုလေးကလည်းပေါ်ပြီးဘာဖြစ်သွားလဲပျောက်သွားတယ်ဒီကသိမှုလေးကလည်းသိပြီးရင်ဘာဖြစ်သွားတာလဲပျောက်သွားတာကြီးတယ်ပဲမြဲတာတွေ့တာလားမမြဲတာတွေ့တာလားကဲဒီလိုရှုမှတ်ရင်းနဲ့ပဲဘုန်းကြီးတို့ယောဂီများမမြဲတဲ့အနေစာတွေ့ပြီဆိုရင်ရဏနေဆံတန်ဒုက္ခံတန်ဒုက္ခံတရဏတ္တ မမြဲတာကိုသိပြီဆိုရင်ဆင်းရဲတာကိုလည်းသိမယ်ဆိုးမရတာကိုလည်းသိမယ်ဒီတစ်ခုကိုမြင်လိုက်တာနဲ့ဟိုနှစ်ခုလုံးအကုန်လုံးတွေ့သွားမယ်အဲ့ဒီကနေဝိပဿနာဉာဏ်နဲ့အစဉ်စဉ်ပြည့်စုံတဲ့အခါကျတော့ဟောမဉ္ဇဏ်ပူညာဆက်ရောက်နိဗ္ဗာန်မျက်မှောက်မတွေ့နိုင်ဘူးလားဗျာကဲဒီတော့ဒီတတိပဋ္ဌာန်၄ပါးဘယ်တတိပဋ္ဌာန်ပဲရှူရှူတရားမတွေ့နိုင်ဘူးလားတရားမရနိုင်ဘူးလားတတိပဋ္ဌာန်၄ပါးမှာနံပါတ်၁ကပါတယ်လေကာယ ानु ပါဒနာတတိပဋ္ဌာန်နံပါတ်၂က ဝေဒနာနုပါဒနာသတိပဋ္ဌာန်နံပါတ်3ကစိတ်ဓာနုပါဒနာသတိပဋ္ဌာန်နံပါတ်4ကကဲဒီနေ့သတိပဋ္ဌာန်၄ပါးရှုမှတ်ပုံပြည့်စုံသွားပြီဟုတ်တယ်မလားခုဘုန်းကြီးယောဂီတွေကိုပြောတယ်ဒီရှုမှတ်နည်းလေးကိုသဘောပေါက်ပြီးတော့တည်တည်ချာချာရှုတတ်မှတ်တတ်ပြီးဆိုရင်ကိုယ့်အတွက်အိမ်မှာဘယ်သူမှမရှိဘဲနဲ့နေပါစေကဲဘုန်းကြီးတို့အခုအငြိမ်းစားယူထားတဲ့ဒကာကြီးများ အားလုံးအငြိမ်းစားယူထားတဲ့ဒကမာကြီးများအိမ်မှာကိုဘာလုံးမှမရှိဘူးလူအဖော်မရှာနဲ့ဘာဖော်နဲ့နေရမယ်ကဲနေတတ်ပြီလားတရားဖော်လေးနဲ့ကိုယ့်ဟာကိုယ်တရားလေးရှုနေမယ်တရားလေးပွားနေမယ်ထိုင်ရင်ဖြစ်ဖြစ်ရရင်ဖြစ်ဖြစ်သွားရင်ဖြစ်ဖြစ်လျှောင်းရင်ဖြစ်ဖြစ်ပွားနေဟောနေတတ်ပြီ နောက်ဆုံးကိုဟာအသက်ရွယ်ကြီးရင်လို့ကျမ်းမာရေးချို့တက်ပြီးတရားညောင်ဆောင်မောရောက်သွားရင်လေဘယ်သားဘယ်သမီးမှ အာမကိုနဲ့ဒီတရားပဲအာကို ဟုတ်တယ်မလားဒီရှုမှတ်မှုလေးနဲ့သာဘဝကူကောင်းဘဝကူသွားမယ်ဆိုရင်ဒုက္ကတိဘဝလားဒုက္ကတိဘဝလားကဲဒီတော့ဒီရှုမှတ်နည်းလေးနားလေသဘောပေါက်ပြီဆိုတော့တေရောတေတတ်ပြီလားနေလဲနေတတ်ပြီတေလဲတေတတ်ပြီဒါကြောင့်ဒီသတိပဋ္ဌာန်တရားဟာအခက်ခဲပေါင်းများစွာတွေကနေပြီးတော့ကျေးဇူးတော်ရှင်မင်းကုန်းစီတုံဆရာတော်ဘုရားကြီးနဲ့ကျေးဇူးတော်ရှင်ဘုန်းကြီးတို့မဟာစီဆရာတော်ဘုရားကြီးတို့ အခက်ခဲပေါင်းများစွာတဲ့ကပေါ်ထုတ်လာခဲ့တဲ့တရားကိုယနေ့မိမိတို့ကိုယ်တိုင်အင်မတန်ကံကောင်းထောက်မှလုံလို့ဒီနေ့ဒီသတိပဋ္ဌာန်တရားနိလန်းနေလေရပြီဒီသတိပဋ္ဌာန်ကျင့်စဉ်တွေအတိုင်းလည်းကိုကျင့်ကြံပွားများအားထုတ်နေပြီဟုတ်တယ်မို့လားဒီကျင့်စဉ်အတိုင်းမိမိတို့ကျင့်ကြံပွားများအားထုတ်မယ်ဆိုရင်နောက်ဆုံးဆင်းရဲငြိမ်းတဲ့နိဗ္ဗာန်ထီအောင်ရောမရနိုင်ဘူးလားဒါကြောင့်ဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့ ဒီတတိပဋ္ဌာန်တရား၄ပါးကိုပေါ်ရာထင်ရှားရာအာယုန်တိုင်းကို မလွတ်အောင်တတိဥစည်းတဲ့စိတ်ဖြင့်ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမေညာဖူညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း